သာသနာတော်နှစ်2565ခုကောဇာတက္က1383ခုနတော်လာပြည့်ကျော်12ရက်ခရစ်နှစ်2021ခုဒီဇင်ဘာ30ပေါ့ဦးဇင်းတို့ရှိတော့ငါရရှိတော့29ရက်နေ့ဟောကြားတော်မူအပ်သောဝိပဿနာအလုံးပင်တရားတခါကြီးဘယ်နှကြိမ်မြောက်ရှိပါတော့အကြိမ်80ရှိပါပြီဖေဟာ ရင်90မြောက်ဝိပဿနာအလုံးပင်တရားရင်90မြောက်ဝိပဿနာအလုံးပင်တရားကိုမဟောကြမနာကြကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာမဓမ္မရှင်းခိုးကြရအောင်ဘုရားနာပရိသတ်ပေါင်းသူတော်ကောင်းတွေကလည်းဘုရားရှင်ဂုံရီကိုစွမ်းအားရှိသလောက်စိတ်ဝင်ထုံပြီး ဗုဒ္ဓနုတ္တိဘာဝနာပွားများလျက်နဲ့ယူသည်စွာနာယူကြအောင်ဆိုဗုဒ္ဓံနရနရသမောတရဏံဒိတတံပညာပတိပါစုတိယဝိဟတံဒါကာရံအထာဝီကာမနရတေဝဟိတဝန္တံဝန္တာမိကာရုဏိကမဂ္ဂမနန္တညာနံ နရာနရာသမောတရဏံလောကုလောကီနလီသောအစီဘွားကိုလိုလာတောင်းတကြကုန်သောစိတ်သာမြတ်သူ နလူမြမတတဝါတို့ဤဇွေရလည်းဖြစ်တော်မူထသောဒီတတံလောကုလောကီနလီသောမယိမ့်မယိုင်မြဲခိုင်လာသည်တမာတိနှင့်ရှင်သောစိတ်တလည်းရှိတော်မူထသော ပညာပရိပါဇုတိယသစ္စာလေယတရားမြတ်ကိုထွင်ပေါသိမြင်တတ်အရဟတမတိဟုသောပညာတန်ဆောင်ဇမိယောင်လည်းရှိတော်မူထသောဝိယတန္တာကာရံသစ္စာလေယတရားမြတ်ကိုကွက်ကပိတ်ပုံဉာဏ်မြင်တော်အောင် ပြူဒံပညာဝိဇာတိဟုသောအမိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ပဲပြတ်တော်မူပြီးထသောအထာဘိကာမလူနဗျမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကောဇိတိန်ချန္တာအကျိုးငါရွတ်ဆောင်တော်မူတတ်ထသောကာရုဏီကံလူနာမြမတတ္တဝအမြတနာကြခင်မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိအစပါရမီပုံညာနှင့်မနိုင်ရှင်အမနိုင်ရှင်သာသော သီလသမာဓိပညာဂုံတကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူထသော အနန္တညာဏံသဗ္ဗညုတညာနာသာသာဆုံးပိုင်းကြမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံထိုတို့ဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဗျာကို အဟံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုကြောမံဆွဲချိုး၍ရှိခိုးကြတော့ပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဘုရား ကဲဦးဇင်းတို့ဝိပဿနာလုံပိတရားအနေနဲ့ဒါဟောကြားနာကြားလာဒီနေ့ဆိုရင်အချိန်80မြောက်ရောက်လာပြီအဲဒီမှာတော့ဦးဇင်းတို့တကယ်တန္တရာဦးဇင်းဒုက္ခကလွတ်မြောက်ခြင်းနဲ့သူတော်ကောင်းတွေကျင့်ရမယ်ကျင့်စဉ်ပေါ့အဝိတ္တုဒီ9ပါးဆိုတဲ့ကျင့်စဉ်ကိုဦးဇင်းတို့ ဒါဥတည်ပြီးတော့ဒါဟောကြနာကြလာတာအဲဒီလောက်ဆိုရင်တော့တို့တကကြီးတို့မကြီးတော်တော်လေးနားယူတော့ဝနေလောက်ပါပဲအဲ့တော့နံပါတ်1ဖြစ်တဲ့ဥစဉ်လို့သီလဝိတ္တုတိပေါ့ပြီးတဲ့အခါကျလို့ရှိရင်နံပါတ်2ဖြစ်တဲ့စိတ်တဝိတ္တုတိနံပါတ်3ဖြစ်တဲ့ဒိဋ္ဌိဝိတ္တုတိနံပါတ်4ဖြစ်တဲ့ကင်္ခာဝိတ္တနာဝိတ္တုတိနံပါတ်5ဖြစ်တဲ့မေဃမေဃညနာတဒနာဝိတ္တုတိ နံပါတ်6ဖြစ်တဲ့ပရိပရာဉာဏတဒနာဝိတုဒ္ဓိနဲ့နံပါတ်9ဖြစ်တဲ့ဉာဏတဒနာဝိတုဒ္ဓိဆိုပြီးတော့ဝိတုဒ္ဓိ9နံပါတ်ပေါ့အဲ့ဒီဝိတုဒ္ဓိ9နံပါတ်ကိုဒါဦးဇင်းတို့အစဉ်အတိုင်းနိဗ္ဗာန်လိုလားတဲ့သူတော်ကောင်းတိုင်းဒါကျင့်ကြရမယ်လို့အဲ့ဒါလိုနားလည်ထားရမှာ အဲတော့အဲ့ဒီဝိတ္တုခုနှစ်ပါးအစဉ်အတိုင်းကျင့်ကြမဲ့အပိုင်းမှာနံပါတ်1ဖြစ်တဲ့သီလဝိတ္တုပိုင်းပေါ့သီလဝိတ္တုပိုင်းမှာအလုံးကဒါကိုကျင့်သီလတွေပေါ့ကာယကံဝေစီကံကစပြီးတော့ဒါဖြူဖြူစင်စင်နဲ့ဖြည့်ကျင့်ရမယ်အဲလိုသီလတိဥတော်မြေပေါ်မှာရက်တည်ပြီးတော့စိတ်တော်ဝိတ္တုကိုကူးတဲ့အပိုင်းမှာအတမထကမ္မဋ္ဌာန်း40မိမိတို့ကျင့်တဲ့ဟာကစပြီးတော့ ဒါတမာတိထူထောင်လို့ရတမာတိထူထောင်လို့ရတော့ဒီနေရာမှာလည်းပဲဦးဇင်းတို့ဟိုတလောကနိုင်ငံညာတရားပွဲတစ်ခုမှမေးသလိုပေါ့တမာတိမလိုပဲနဲ့ဝိပဿနာရှုလို့ရသလားဇန်သမာတိတွေမလိုပဲနဲ့ဝိပဿနာရှုလို့ရသလားဆိုတဲ့မေးခွန်းပေါ့အဲ့တော့ဇန်သမာတိတွေ မရလည်းပဲဝိပဿနာရှုဝိပဿနာလမ်းကိုသွားမယ်ဆိုရင်တော့ဒါတော့ရနိုင်တယ်သို့တော့ဇန်သမารိမဟုတ်ဘဲနဲ့တမာရိတမထကမ္မထံလုံးလုံးအာမထုတ်ဘဲနဲ့တမာရိမရှိဘဲနဲ့ဝိပဿနာကုလို့ရသလားဆိုရင်တော့မရဘူးလို့ပဲဒီလိုဖြေရမှာအဲ့တော့တမာရိကတော့ဦးဇင်းတို့တမထကမ္မထံကိုဥပဒရာတမာတိလောက်အနည်းဆုံးရအောင်လို့ဒါမဖြစ်မနေဒါတမာတိထူထောင်ရမှာ အစွမ်းနိုင်တော့ခုနပြောသလိုပေါ့သမထကမ္မဋ္ဌာန်း၄၀သမာပတ်ရှင်ပါပေါက်တဲ့အထိဒါကတော့ဒါအကောင်းဆုံးပဲသို့တော့အ ਨੇ ဆုံးတော့ဥပ္ပဇာရသမာဓိအထိတော့သမာဓိထူထောင်ရမယ်ဒါကြောင့်မလို့ဒီမိကုံဖြေကြမယ်ဆိုသမာဓိမရှိဘဲနဲ့သမာဓိကိုမလိုအပ်ဘူးဝိပဿနာတက်ရိုက်သွားမယ်ဆိုတဲ့သကားတွေဒီလေဒါမှန်ကန်တဲ့အသုံးနှုံးတွေမဟုတ်သလို့ စေတဝိတုဒ္ဓိကိုကြော်ပြီးတော့ဒိဋ္ဌိဝိတုဒ္ဓိကိုကူးမယ်ဆိုရင်လည်းကူးလို့မရဘူးလို့ဒီလိုတော့ဒါဒုဒ္ဒကကြီးတွေဒကမကြီးတွေဘက်ကခိုင်ခိုင်မာမာနဲ့ဒါဆုံးဖြတ်ချက်ချထားရမယ်အဲလိုစေတဝိတုဒ္ဓိမှာပေါ့လေဥပ္ပစာရသမာဓိအပ္ပနာသမာဓိနှမျိုးတစ်မျိုးမျိုးရပြီဆိုတဲ့သူတော်ကောင်းကတော့တဆင့်တက်ပြီးတော့ဒိဋ္ဌိဝိတုဒ္ဓိကူးလို့ရပြီဒါဒိဋ္ဌိဝိတ္တုဘိုင်းမှာယုတ်တေနံလေးကိုသိသိရမယ်ဆိုတဲ့အပိုင်းဥစဉ်တို့ဟောခဲ့ပြောခဲ့ပြီးတော့ကင်္ကာဝတ္တနာဝိတ္တုဘိုင်းနေလည်းပြီးခဲ့ပြီပေါ့ သို့တော့ဒီနေရာမှာဦးဇင်းတို့ဒီကံခါဝတ္တနာဝိတ္တုဒီပိုင်းပြီးမှပြန်ပြီးတော့ဒိဋ္ဌိဝိတ္တုဒီပိုင်းကိုရှုရင်ပို့ပြီးတော့နားလေသဘောပေါက်လေအတွက်ကြောင့်ဒါလက္ခဏာတသပိစုပဒံပရဒံဆိုတဲ့ရှုွက်ကိုဦးဇင်းတို့ဒီကံခါဝတ္တနာဝိတ္တုဒီပိုင်းပြီးမှအခုပြန်ပြီးတော့သွားတာပေါ့အဲ့တော့အခုဒီဒိဋ္ဌိဝိတ္တုဒီပိုင်းပေါ့ဒါလက်ရှိတော့ဟောလက်စာပေါ့အဲ့တော့ဒိဋ္ဌိဝိတ္တုဒီပိုင်းကိုလည်းဦးဇင်းတို့ဟောနေတဲ့အပိုင်းမှာဒါ ပရမတ္ထတရားတွေရဲ့လက္ခဏာရတ္တပြစ္စုပတ္တံဗဒ္ဒံဆိုတဲ့အပိုင်းကိုလက်ရှိဟောလက်စာပေါ့အဲ့လိုဟောတဲ့အပိုင်းမှာလည်းဦးဇင်းတို့လွယ်ကူအောင်ဆိုပြီးတော့ခန္ဓာ၅ပါးကိုဥတည်ပြီးတော့ပေါ့ရူပခန္ဓာကစားပြီးတော့ဒီလိုမျိုးဟောခဲ့ပြောခဲ့တာအဲ့လိုဟောခဲ့ပြောခဲ့တော့ဒီနေရာမှာဦးဇင်းတို့ဟိုပြီးခဲ့တဲ့နေ့ကလည်းတို့တခါကြီးတွေမေးတဲ့အခါကျတော့ဒီမေးခွန်းလေးတွေကမေးလဲမေးသင့်တယ်လို့ တခါတလေမှတည်တင်တည်တိုက်တယ်လို့ဟိုဦးဇင်းတို့နားလေတဲ့အတွက်ကြောင့်ပေါ့လေဒီအကြောင်းလေးကိုနည်းနည်းပေါ့ဒီမှာခန္ဓာ၅ပါးအကြောင်းကိုနည်းနည်းပြောကြရအောင်အဲ့တော့ခန္ဓာ၅ပါးအကြောင်းကိုပြောကြရအောင်ဆိုတော့ပရမတ္ထ၄ပါးနဲ့တော့ဆက်နေတာဆန်နေမော်ကြီးဆန်နေမော်ကြီးဆန်နေမော်ကြီးဒီဗမာကြီးတွေ ပရမတ္ထ၄ပါးပေါ့စေစေတသိက်ယုတ်နိဗ္ဗာန်ဆိုတဲ့အဲ့ပရမတ္ထတရား၄ပါးအဲ့ဒါကိုတော့ဥစွာပထမမိမိတို့ကဘာလုပ်ရမလို့ဆိုတော့အဲအာယုံယူထားရအဲ့ပရမတ္ထ၄ပါးထဲမှာအနိဗ္ဗာန်ကတော့ခန္ဓာဟူသောအရေးအတွက်မှာလွတ်တယ်အဲ့တော့သူ့ကိုခန္ဓာဆိုတဲ့အထဲကနေထုတ်လိုက်တော့ခန္ဓာဖွက်လို့မရဘူးပေါ့ခန္ဓာဟူသောအရေးအတွက်မှာလွတ်တယ် အဲ့တော့ဦးဇင်းတို့ပရမတ္ထတရား၄ပါးတဲ့က၃ပါးကျက်နေစေစေတသိက်ယုတ်ဆိုပြီးတော့ပရမတ္ထ၃ပါးကျက်နေအဲ့ဒါကိုတော့ဦးဇင်းတို့ရေပုံရဟိုးရှီပိုင်းတော်တော်ဆော့ဆော့ပေါ့ပရမတ္ထကြိမ်နှစ်ကြိမ်ပိုင်းလောက်မှာဦးဇင်းတို့ဒီတရားပွဲနှစ်ကြိမ်အဲ့ဝင်ကျင် လောက်တော့တော့ဦးဇင်းတို့ဟောခဲ့ပြောခဲ့တယ်အဲ့ဒါဘာပြောခဲ့တော့ဆိုတော့ဒီပရမတ္ထတရား၄ပါးရှိတဲ့အခါမှာ စတုထမြောက်ပရမတ္ထလို့ခေါ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရေးအတွက်ပရမပထမဖြစ်တဲ့ ပရမတ္ထပရမပထမပရမတ္ထတရားဒုတိယပရမတ္ထတရားတတိယပရမတ္ထတရားလို့ခေါ်တဲ့စေစေတသိက်ယုတ်တရားတွေကိုဒါဝိပဿနာရှုပါသုံးသပ်ရမယ်ဆိုပြီးဒီလိုလေးပြောခဲ့ပူတယ်အဲ့တော့ဒါပရမတ္ထနေနဲ့ပရမတ္ထ၄ပါးဘက်ကလှည့်ပြောရင်ဒါပရမတ္ထ၃ပါးပေါ့ရှေ့ပရမတ္ထတရား၃ပါးဒီဝိပဿနာရှုရမယ်အထင်မှာပါတယ်သို့တော့သူကတော့လုံးပြီးတော့ပြောတာဖြစ်တယ် လုံးပြီးပြောတာပြတော့ဦးဇင်းတို့ယုံနာနှစ်ပါးနီးခန္ဓာ၅ပါးနီးတစ္ဆာ၄ပါးနီးဆိုပြီးဒီလိုပြောတဲ့အခါမှာတစ္ဆာ၄ပါးနီးနဲ့သွားတဲ့အခါကျတော့တထပုရိမာနိဒွေတစ္ဆာဟောတံပစ္စည်းမာနိဝေဟောတံတထဝဒံကမ္မထနာပိနိဝေသောပုရိမာနိဒွေတစ္ဆာနိကမ္မထနာပိနိဝေသောဆိုပြီးဒီလိုဟောထားတာရှိပြန်တယ်။အဲတော့အရဟံကဘာပြောတာတော့ဆိုတော့ သစ္စာ၄ပါးနဲ့ပြောမယ်ဆိုဒုက္ခသစ္စာနဲ့သမုဒယသစ္စာအမြင်ရတဲ့သစ္စာ၂ပါးကိုပဲဝိပဿနာရှုရမယ်လို့တလုံးပြောတာအဲဒုက္ခသစ္စာအမြင်ရတဲ့ယုံနံတရားသမုဒယသစ္စာအမြင်ရတဲ့ဟိုတဲ့တခုတည်းယူရင်တော့လောဘပေါ့အကုန်လုံးခြုံယူမယ်ဆိုရင်တော့အကြောင်းတရားပေါ့ယုံနံဓမ္မသင်္ခါရတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေပေါ့အဲ့ဒီတရားတွေကိုဝိပဿနာရှုရမယ် အဲဒါကသစ္စာ၄ပါးနဲ့ပြောရင်ရှစ်သစ္စာ၂ပါးကိုဝိပဿနာရှုရမယ်။နောက်မကသစ္စာနဲ့နိရောဓသစ္စာပေါ့ဒီသစ္စာ၂ပါးကဝိပဿနာရှုစရာမလိုဘူး။အဲဒါပေမဲ့ဦးဇင်းတို့ဒီမှာခုခန္ဓာ၅ပါးနည်းနဲ့သွားတဲ့အခါကျခန္ဓာ၅ပါးနည်းနဲ့ပြောတဲ့အခါကျတော့အရင်ဆုံးဦးဇင်းတို့ခန္ဓာဖွဲ့တော့ခုနပြောတဲ့ပရမတ္ထတရား၄ပါးထဲမှာ ရှေ့၃ပါးကိုဒါခန္ဓာဖွဲ့တာ။ဟိုးတို့ဒကာကြီးတွေဒကမကြီးတွေအဘိဓမ္မာလေ့လာဖို့ရင်တော့သမုတ်စီပိုင်းမှာ အဲ့မှာတပ္ပသင်္ကာမှာဦးဇင်းတို့ခန္ဓာ၅ပါးဥပါဒာနဲ့ခန္ဓာ၅ပါးဆိုပြီးဒီလိုမျိုးလေးတော့ခွဲထားတာရှိတယ်။အဲ့မှာခန္ဓာ၅ပါးကိုဥစွာပထမပြောမယ်ဆိုရုပ်တရားအလုံးဒီရူပခန္ဓာဝေဒနာတိဝေဒနာခန္ဓာတင်ညာတိတင်ညာခန္ဓာဝေဒနာတင်ညာမှာကျွင်းနေစိတ်စေတသိက်တွေဒီသင်္ခါရခန္ဓာအတိစိတ်ဒီဝိညာဉ်နဲ့ခန္ဓာဆိုပြီးတော့ဒါလိုခန္ဓာ၅ပါးဖွဲ့တာအဲ့ဒါကတော့ပရမတ္ထတရား ခုန၄ပါးတဲ့ကရှေ့သုံးပါးကိုခန္ဓာဖို့လိုက်တာအကုန်ပါသွားတာအဲရုပ်တွေကတော့ဓာတုတပုံတတ်တတ်ထားပေါ့ဝေဒနာမှန်ရင်ဘယ်ဝေဒနာပဲဖြစ်ဖြစ်ဝေဒနာတွေဒီလဲဝေဒနာလောကီပဲဖြစ်ဖြစ်လောကုတ္တရာပဲဖြစ်ဖြစ်တင်ညာလဲလောကီပဲဖြစ်ဖြစ်လောကုတ္တရာပဲဖြစ်ဖြစ်အကုန်လုံးကဝေဒနာအလုံးဒီဝိညာဉ်ခန္ဓာတင်ညာအလုံးဒီတင်ညာခန္ဓာသင်္ခါရအလုံးဒီပေါ့ဝိညာဉ်တင်ညာမှာကျွင်းတဲ့စေတသိက်အလုံးဒီသင်္ခါရခန္ဓာဝိညာဉ်မှာလဲထို့သူပဲ စိတ်မှန်ရင်လောကီစိတ်ပဲဖြစ်ဖြစ်လောကုတ္တရာစိတ်ပဲဖြစ်ဖြစ်အလုံးကဒါဝိညာဉ်နဲ့ခန္ဓာဆိုပြီးဒီလိုခန္ဓာ၅ပါးပေါ့အဲ့မှာတော့လောကုတ္တရာတရားတွေအကုန်ပါတယ်။နောက်ဥပါဒာနဲ့ခန္ဓာကြတော့သူကရူပပါဒာနဲ့ခန္ဓာဝေဒနုပါဒာနဲ့ခန္ဓာသင်ညုပါဒာနဲ့ခန္ဓာသင်္ကာရုပါဒာနဲ့ခန္ဓာဝိညာဉ်ုပါဒာနဲ့ခန္ဓာဆိုပြီးတော့ဒီလိုပြောတယ်။ဒါကဘယ်ကလာတော့ဆိုတော့ဦးဇင်းတို့တန်ယုတ်တဏိကေပေါ့ နန္ဒရဏိကေဦးဇင်းတို့ခန္ဓာတုတ်တံမှာလည်းလာတယ်နောက်တစ်ခါဘာရတုတ်တံမှာလာတယ်ဘာရဘာရတုတ်တံမှာလည်းလာတယ်ပေါ့ဗိဓမတသင်္ဃာကျမ်းလေးကိုဦးဇင်းတို့ကြည့်လိုက်တဲ့အခါကျတော့သူကအောက်ကကျမ်းကူးလေးထည့်ထားတော့အဲတန်ယုတ်တနိကေကအဲဘာရတုတ်တံကိုကိုးထားတယ်သို့တော့သူကဒီခန္ဓာတုတ်တံကပို့ပြီးတော့တော့စုံတယ်ခန္ဓာနှစ်ခုလုံးပေါ့ခုနခန္ဓာအမိရတဲ့တရားတွေကဥပါဒာနဲ့ခန္ဓာအမိရတဲ့တရားတွေကတပြိုင်တည်းပြတယ်ဘာရတုတ်တံမှာတော့သူကဥပါဒာနဲ့ခန္ဓာအမိရတဲ့တရားတွေကိုပဲသူကပြထားတယ် ရထားတဲ့အတွက်ကြောင့်ဒီမှာတော့ဦးဇင်းတို့ဒီအဘိဓမ္မထကသင်္ဃာကျမ်းလေးကတော့ဗာရတုတ်တံကိုကိုးထားတယ်။သို့တော်ဦးဇင်းတို့ဒီမှာခန္ဓာတုတ်တံကိုကိုးလိုက်လို့ရှိရင်တော့ခုနခန္ဓာကောဥပါဒာနဲ့ခန္ဓာကောတခါတည်းအကျုံးဝင်သွားမှာ။အဲ့တော့အဲ့ဒီဒီတတ္တနိကမှာလာတဲ့ပေါ့အဲ့ခန္ဓာတုတ်တံလေးကိုဦးဇင်းတို့ဟိုနည်းနည်းနားကြားရအောင်ပေါ့။အဲ့တော့ခန္ဓာတုတ်တံကိုမင်းဆိုတော့ ဒီခန္ဓာတုတ်တံကိုဘုရားရှင်ကဟောတဲ့ခါတောတိပြည်မှာဘုရားရှင်သင်းသုံးခါပေါ့ဒါတောတိနိဒန်ဟောတာပေါ့အဲ့တော့ဘာဟောတာတုံးဆိုတဲ့အခါတော့ပြင်စာဘေကဝေခန္ဒီအတ္တတမိပြင်စုပါရနဲ့ခန္ဒီစာဒေတ္တတမိပြင်စုပါရနဲ့ခန္ဒီစာဆိုပြီးကျင်သားရတို့ခန္ဓာ၅ပါးကိုခန္ဓာ၅ပါးကိုလည်းငါဘုရားရှင်ဟောမယ်ဥပါဒနဲ့ခန္ဓာ၅ပါးကိုလည်းငါဘုရားရှင်ဟောမယ်တန်တုနာထာ ဒီတရားကိုရိုးရိုးသေးသေးနဲ့နာယူကြဆိုဘုရားရှင်ကရဟန်းတန်ဃာတို့တွေကိုတိုက်တွန်းတယ်အဲ့တော့ဒီသုတ်တံမှာကျတော့ကခန္ဓာ၅ပါးကိုလည်းဟောမယ်ဥပါဒာနဲ့ခန္ဓာ၅ပါးကိုလည်းဟောမယ်ဆိုတော့အကုန်ပါသွားတာပေါ့အဲ့ဒါကြမှာကတမေဇာဘိကဝေပြင်ဆက်ခန္ဓာဘိကဝေจิตာယံတို့ပြင်ဆက်ခန္ဓာ၅ပါးသောခန္ဓာတို့ဟူသည်ခန္ဓာ၅ပါးဟူသည်ကတမေအပေတိတို့နိခန္ဓာ၅ပါးကိုစပြီးဘုရားရှင်ဟောတယ်အဲ့မှာဘယ်လိုဟောတော့လဲဆိုတော့ ယံငင်းကြီးဘိကဝေရူပံတိရနာဂတပိစုဗဏံဣတတံဝဗိဒံဝဩရာတိကံဝသုကမဝဟိနံဝပဏိတံဝယံတုရေတန္တိကေဝအယံဝုဇတိရူပခန္တောဒါကရူပခန္ဓာဟောတာပုံစံတူပဲဝိနခန္ဓာတင်ညခန္ဓာယာကစီဝေဒနာယာကစီဒိညာရှိကေတိသင်္ခါရယံငင်းကြီးဝိညာဏံတိရနာဂတပိစုဗဏံဣဇတံဝဗိဒံဝ ဝရရိကဝသူမံဝဟိနံဝပဏိတံယန္တုရေတိကေဝအယံဥစ္စတိဝိညာဏခန္ဓောဆိုပြီးတော့ဒါခန္ဓာ၅ပါးပုံစံဟောပုံစံတူဟောတာပေါ့အဲ့တော့ဗာပြောတော့ဒီမှာဆိုတော့အတိဏကပစ္စုပန်ဣဇဒဗိဒဩရတိကသူမဟိနပဏိတာဒူရတန်တိကညီရတဲ့ဒီယုတ်တရားအလုံးဒီရူပကနာဝေဒနာတိဝေဒနာခန္ဓာတင်ညာတင်ညာခန္ဓာဝေဒနာတင်ညာမှာကျင့်သင်္ခါရတွေဒီသင်္ခါရခန္ဓာ ဝိညာဉ်သည်ဝိညာဉ်နဲ့ခန္ဓာယံကိန်းသည်ဝိညာဉ်နဲ့အမှန်မတဘာဘာသောအတိတ်နာပိစုပန်ပဲဖြစ်ဖြစ်တတဗိဓာပဲဖြစ်ဩရာရိကဒုက္ခမှာပဲဖြစ်ဖြစ်ဟိနပဏိတပဲဖြစ်ဖြစ်ဒုရတန္တိကပဲဖြစ်ဖြစ်အဲ့ဒါဓမ္မမတတဘာဘာသောဒါဝိညာဉ်ဒီဝိညာဉ်နဲ့ခန္ဓာဆိုပြီးဟောအဲ့မှာသောသောကကပြောခဲ့တယ်လို့ပေါ့ပရမတ္တတရား၄ပါးကအရှိသုံးပါအကုန်ကုန်သွားတာပဲဒါပေမဲ့ နောက်ဘုရားရှင်ကထက်ပြီးတော့ကရမေဇပဝိပုပါဒခန္ဓာဘဂဝေจิตာယံုပြင်စုပါဒနဲ့ခန္ဓာ၅ပါးသော ဥပါဒနဲ့ခန္ဓာတို့ဟူသည်ကရမေဇဘေတိတို့နီဆိုပြီးတော့ဒီမှာကြတဲ့အခါကျတော့ဥပါဒနဲ့ခန္ဓာ၅ပါးကိုဘုရားရှင်ကဆက်ပြီးတော့ဟောတာပေါ့ယံကိဉ္စီဘေကဝေရူပံတိရနာကတာပိစုပဏံဣဇတံဝဗိဒံဝဩဒါရိကံဝသုကုမံဝဟိနံဝနိတံဝယန္တုရေတန္တိကေဝါ သာတံဘာဒာနိယံအယံဥဇတိရူပဘာဒာနဲ့ခန္ဓာဟောသာတံဥပါဒာနိယံဒီစကလုံးလေးတိုးတာပေါ့သာတံအဲ့တော့ရိုးရိုးလေးပြန်ရင်တော့သာတံဆိုတာသအာတဝပေါ့အဲ့တော့အာတဝတရားတို့နဲ့တကွာဖြစ်တာပေါ့ဒါကိုသာတံဥပါဒာနိယဆိုဥပါဒံတရားတို့အာယုံဖြစ်တာပေါ့ဥပါဒံတရားတို့အာယုံဖြစ်တာပေါ့ အဲဥပါဒဏ်တရားတို့တွေအာယုံဖြစ်တဲ့တရားတွေကိုဒါရူပခန္ဓာလို့ဒါလုံးပြောတာဒါပြင်စုပါဒာနဲ့ခန္ဓာထဲမှာဥပါဒာနဲ့ခန္ဓာရူပပါဒာနဲ့ခန္ဓာလို့ဒါလုံးပြောတာဝိရမကာစီဝဒနာယာကာစီတင်ညာယေကေစီသင်္ခါရာယံကိဉ္စီဝိညာဏံဒိဋ္ဌနာကတပိစုပန္နဣဇတံဝဗိဒံဩဓာတိကံဝသုကုမံဝဟိနံဝဘနုတံဝယံဒူရေတန္တိကေဝဟောပြီးတဲ့ခါကျမှသူလည်းတက်ပြီးတော့ပြောတယ် သာတံဥပါဒာနိအယံဩဇတိဝိညာဉ်ဥပါဒာနဲ့ခန္ဓာဆိုပြီးတော့ဒါအာတဝတရားတို့နှင့်တကွာဖြစ်သောအာတဝတရားတို့၏အာယုံဖြစ်သောဝိညာဉ်ဥပါဒာနဲ့ခန္ဓာဆိုတဲ့ဥပါဒာနဲ့ဉာဏ်ဥပါဒာနဲ့ခန္ဓာဆိုပြီးတလို့ဟောတာပေါ့ အဲ့တော့အဲ့မှကြည့်လိုက်လို့ရှိရင်ဦးဇင်းတို့ဒီအာတဝဆိုတဲ့တကားပေါ့ဒါကြောင့်မလို့ဦးဇင်းတို့ဥပါဒနဲ့ခန္ဓာ၅ပါးဆိုတာတတဝဥပါဒာနိယဆိုတဲ့တရားကိုထာဂရံကဖွင့်တဲ့အခါကျတော့ဗာပြန်ပြီးထပ်ဖွင့်တာတော့ဆိုတဲ့အခါကျတော့အဲ့တတဝဆိုတဲ့စကားလုံးကိုသာဝတိအာဝနအာမနဘာဝေနပစ္စယဘူတံအာတဝနအာတဝတရားတို့ယအာရမနဘာဝေနအာယုံဤအဖြစ်ဖြင့်ပစ္စယဘူတာအကြောင်းဖြစ်ဖြစ်ဖြစ် အတော်တရားတို့၏အာယုံအဖြစ်ဖြင့်အာတော်တရားတွေရဲ့အကြောင်းဖြစ်တဲ့တရားကိုဒါတာဝလို့ခေါ်တယ်တဲ့တာတဝဆိုတော့အာတဝတို့နဲ့တကွာဖြစ်တယ်ဆိုတာအာတော်တရားတွေနဲ့တကွာဖြစ်တယ်ဆိုတာဒါကိုပြောတာတဲ့နောက်တစ်ခုဥပါဒာနိယန္တိတထေဝဥပါဒာဥပါဒာနာနံပစ္စယဗုဒ္ဓံဥပါဒာနိယဆိုတာဘာပြောတာတော့တထေဝထို့တူရဲ့တဲ့ထို့ဥပါဒံတရားတို့ရဲ့အကြောင်းဖြစ်ဖြစ်တာအကြောင်းဖြစ်တာ ဥပါဒံကိုဖြစ်တဲ့ကာမပါဒံဒိဋ္ဌိပါဒံသီလပတုပါဒံအတ္တဝါဒပါဒံဆိုတဲ့အဲဥပါဒံတရားတွေကအကြောင်းဖြစ်တဲ့တရားကိုဒါဥပါဒဏိယလို့ခေါ်တာပဲတဲ့အဲပြီးတဲ့အခါကျတော့မှဦးဇင်းတို့ဒီအထာကရာကပေါ့လေဟိုဒီတရားရေးနဲ့ပတ်သက်လို့ဒါတော့ပေါ့နောက်ဆုံးမှသူဘာထပ်ပြောတာတော့ဆိုတဲ့အခါကျတော့ဣဒပိရူပခန္ဓောကာမဝါဆိုတော့အဝတိတာတေဘုမကဝိပဿနာစာရဝတိနာဟုတ်တာတဲ့ အဲ့တော့ဒီမှာရူပခန္ဓာပေါ့ရူပခန္ဓာကတော့သူကကာမဝါစရတရားအဲကာမဝါစရရူပခန္ဓာကာမဝါစရအဝတိတာတေဘုမကာဆိုတော့အဲ့ဘုံသုံးပါးကာမရူပအရူပလောကုတ္တရာဆိုတဲ့ဘုံတစ်ခုခြံခဲ့ပေါ့အဲကာမရူပအရူပမှာအယုံဝင်တဲ့ဒီယုတ်တရားအလုံးဒီဝိပဿနာဇာရဝေဒနာဝိပဿနာရဲ့အစွမ်းပြဟောထားတယ်သူအကုန်လုံးကိုဒါဝိပဿနာရှုရမယ်ယုတ်တရားမှာပြီးတဲ့အခါကျတော့မှ ဒီနေရာမှာယောမတ္ထရူပံရာတ္ထေနခန္တီတုပဝိဋ္ဌံဆိုပြီးတော့အဲ့တရားတွေဒီခုနအဲ့အလုံးစုံတော့ခုနစောစောကပြောခဲ့တဲ့ဘုံသုံးပါးမှာကျုံဝင်တဲ့ရုပ်တရားတွေရာတ္ထေနာတဲ့အစုဘုံဆိုတဲ့အနဲ့ကြောင့်ပေါ့အစုဘုံဆိုတဲ့အနဲ့ပေါ့ဒီနေရာမှာအစုဘုံဆိုတာလည်းပဲဒီတရားတွေကဟိုအစုအဘုံဆိုတော့ခုနအတိတ်နာကပြစ္ဆုပန်စသည်အပြင်အဲ့လိုမျိုးတော့ယူရမှာတူတာကုန်ပေါ့ လည်းပဲဦးဇင်းတို့မှာအတိတ်အနာဂတ်ပြစ္ဆုတ်ပံအတိတ်အနာဂတ်ပြစ္ဆုတ်ပံအိဇတံဝဗိဒံအဲ့တော့အတိတ်အနာဂတ်ပြစ္ဆုတ်ပံတရွဲဒီတနာဂရပြည့်စုံအိဇတံဝဗိဒံဝအိဇတဗိဒတရွဲအိဇတပဲဖြစ်ခြင်းဖြစ်ပါစေဗိဒပင်ဖြစ်ခြင်းဖြစ်ပါစေဒီလိုယူရတယ်ပြစ္ဆုတ်ပံယူလိုက်အိဇတယူလိုက်အာတုခုယူလိုက်ဒီလိုမျိုးတော့တူရာကိုလှမ်းယူလို့တော့မရဘူးဒီဒါနာဂရပြစ္ဆုတ်ပန္နာယအတိတ်နာဂပြစ္ဆုတ်ပန်မှာအကျုံးဝင်တဲ့ယုတ်တရားအစုဘုံသူအစုဘုံဖြစ်တဲ့အတွက်ကြောင့်သူကိုရာတတ်ထေနာအဲဒါ ခန္ဒီတုပဝိဒံခန္ဓာထဲမှာအကျုံးဝင်တယ်ပေါ့နောက်တကအဲ့ဒီယုတ်တရားကဘာဖြစ်တော့သာတဝါရာတ္ထေနာဥပါနခန္ဒီတုသာတဝါရာတ္ထေနာအသောတရားတို့ရဲ့အသောတရားတွေကိုဖြစ်စီတတ်တဲ့အစုအပုံလည်းဖြစ်တယ်အစုအပုံဆိုတဲ့အ ਨੇ ကြောင့်လည်းဥပါဒဏ်နဲ့ခန္ဓာမြည်တယ်အဲ့တော့ယုတ်တရားကိုပြောလိုက်မယ်ဆိုရင်ခုနပြောတယ်ဘုံသုံးပါးမှာဖြစ်တဲ့ယုတ်တရားတွေပေါ့အဲ့ယုတ်တရားတွေဒီသူကခန္ဓာလည်းမြည်တယ်ဥပါဒဏ်နဲ့ခန္ဓာလည်းမြည်တယ် တကဝိပဿနာရဲ့အရှုခံလည်းဖြစ်တယ်လို့ဒါလိုနားလည်ရမယ်နောက်တကဝေဒနာတရောတဲ့ဝေဒနာအစရှိတယ်ဆိုတော့ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီတရားအဲဝေဒနာအစရှိတဲ့တရားတွေကြတော့ဘာဖြစ်တော့သာသဝဘိအတ္တိအနာသဝဘိအတ္တိသာသဝဘိအာသောတရားတို့ဤအာယုံဖြစ်တဲ့တရားဆိုတာလည်းရှိတယ်အနာသဝဘိအတ္တိအာသောတရားတို့ဤအာယုံမဟုတ်သောတရားလည်းပဲရှိတယ်အဲ့တော့နာခန္ဓာ၄ပါးပေါ့ခြုံပြောရင်နံတရားတွေတဲ့မှာ အာသောတရားတို့၏အာယုံ ဖြစ်တဲ့တရားလည်းရှိတယ်အာသောတရားတို့၏အာယုံမဖြစ်တဲ့တရားရောမရှိဘူးလားဆိုတော့ရှိပါတယ်ဗျာဟုတ်ပလားအဲအဲ့လိုတော့တရားနှစ်မျိုးအဲ့တော့ဆိုလိုရင်းကအာသောတရားတို့၏အာယုံဆိုတာခုနဘုံသုံးပါးမှာရုံဝင်တဲ့တရားတွေကတော့အာသောတရားတွေရဲ့အာယုံဖြစ်မယ်အဘုံသုံးပါးဆိုကာမရူပအရူပမှာအကျုံးဝင်တဲ့ဝေဒနာအစရှိတဲ့တရားတွေကတော့ဒါသူက ဟိုဥပါဒာနဲ့ခန္ဓာထဲမှာအကျုံးဝင်နေလို့လည်းလို့နားလည်ရမယ်။ဟောပြီးတဲ့အခါကျတော့မှသူကဘာပြောတော့အနာတဝပိအတ္တိဆိုတော့အာသောတရားတို့ဤအာယုံမဟုတ်တဲ့တရားအာသောတရားတို့ဤအာယုံမဟုတ်တဲ့တရားဆိုတဲ့အခါကျတော့ဦးဇင်းတို့ဟိုးဦးဇင်းတို့လောကုတ္တရာမို့လောကုတ္တရာစိတ်စိတ်ဒိတ်တွေပေါ့လောကုတ္တရာတရားပေါ့မလေးပါဖိုးလေးပါနဲ့ရှင်ပြီးဖြစ်တဲ့ဒီစေတသိက်တရားတွေလည်းရှိတော့ အဲ့လောကုတ္တရာဖြစ်တဲ့အဲ့ဒီနန္တရားတွေဝေဒနာတင်ညာသင်္ခါရဝိညာဉ်အစရှိတဲ့တရားတွေကတော့တဲ့သူကအာသောတရားတို့ဤအာယုံမဟုတ်ဘူးတဲ့အဲ့တော့အာသောတရားတို့ဤအာယုံမဟုတ်ရင်ထိုနန္နာလေးပါးကြတဲ့အခါကျတော့သူကဥပါဒါနဲ့ခန္ဓာမြည်အမိရပါဦးမလားဆိုတော့မရနိုင်ပါဘူးဖေ။မရတော့။ဥပါဒါနဲ့ခန္ဓာအမိမရ။အဲ့တော့ဥပါဒါနဲ့ခန္ဓာအမိရတဲ့တရားတွေဒီ ရုပ်တရားကတော့အလုံးကဥပါဒနဲ့ခန္ဓာအမြင်ရတယ်။နံတရားမှာကြတော့ဘုံသုံးပါးမှာကျုံးဝင်တဲ့ဒီကတော့ဥပါဒနဲ့ခန္ဓာလည်းမြည်တယ်ဥပါဒနဲ့ခန္ဓာလည်းမြည်တယ်။ဟောလောကုတ္တရာနံတရားတွေကြတော့ဘုံသုံးပါးမှာလွတ်မြောက်သွားတဲ့လောကုတ္တရာနံတရားတွေကြတော့သူကခန္ဓာတော့မြည်တယ်ဥပါဒနဲ့ခန္ဓာတော့မမြည်ဘူးတဲ့ဒီလိုဒါနားလည်ရပြီးတဲ့အခါကျတော့မှ အဲ့လိုဒီတေရာတတေနာတပေပိခန္တီသူဘဝိဒာတေဘူမကံပဏိဒာသာတဝထေနဥပါဒာနဲ့ခန္တီသူဘဝိဒာဆိုပြီးအဲ့ဒီခုနနန္တရားရှိရှိသမျှပေါ့ခုနဝိညာဉ်အစရှိတဲ့တရားတွေထဲမှာတဲ့အဲ့ဒါရာသတေနာအစုဘုံအပြင်အကျုံးဝင်တဲ့အတွက်ကြောင့်တော့သူတို့ကဘာဖြစ်တော့ခန္ဓာတော့အကုန်အမိရတယ်ခုန လောကီနံတရားတေဘူးမကဘုံသုံးပါးမှာအကျုံးဝင်တဲ့လောကီတရားတွေပဲဖြစ်ဖြစ်လောကုတ္တရာတရားတွေပဲဖြစ်ဖြစ်အဲ့နံတရားအလုံးကခန္ဓာတော့အမိရတယ်နံခန္ဓာတွေအနေနဲ့ဒါပေမဲ့လောကုတ္တရာအမိရတဲ့တရားကတော့သူကအဲ့ဒါဘုံသုံးပါးမှာအကျုံးဝင်ဘုံသုံးပါးမှာအကျုံးလည်းမဝင်တော့ဘူးနောက်တစ်ခါဥပါဒံတရားတို့ကြီးအာယုံလည်းမဟုတ်တဲ့အတွက်ကြောင့်သူကကြတော့ဥပါဒံနဲ့ခန္ဓာမမြည်တော့ဘူး အဲ့တော့ဥပကရဏခန္ဓာမြာဆိုစောစောကပြန်ချုပ်ပြောရင်ဘုံသုံးပါးမှာအကျုံးဝင်သာတဝထေနအတဝတို့ဤအာယုံဆိုတဲ့အ내ကြောင့်အဲ့ဘုံသုံးပါးမှာအကျုံးဝင်တဲ့တရားတွေသိတာလျင်တဲ့ဥပါဒါနဲ့ခန္ဓာမြည်တယ်အဲ့တော့နန္တရားမှာကွဲသွားတာပေါ့လောကိနန္တရားတွေသိတာလျင်ဥပါဒါနဲ့ခန္ဓာမြည်တယ်လို့ဒါလို့ဒါနားလည်ထားရမယ်အဲ့ဆိုလို့ရှိရင်ဦးဇင်းတို့ဒီဘုံသုံးပါးမှာအကျုံးဝင်တဲ့ နန္တရားတွေပဲဥပါဒာနဲ့ခန္ဓာမြည်တယ်။ဒါဆိုဝိပဿနာကတော့ဘယ်တရားကိုရှုရမလဲလို့မေးတော့အိုးဒါကစောစောကစပြီးဦးစင်းဒါစကားလေးစခဲ့တဲ့သစ္စာ၄ပါးမှာရှေ့သစ္စာ၂ပါးတည်တာလေဝိပဿနာရဲ့အရှုခံအာရုံဖြစ်တယ်ဆိုတော့အဲ့ထက်မှာလောကုတ္တရာတရားတွေပါသလားဆိုတော့မပါပါဘူးဖေဟာမပါဘူးလောကုတ္တရာတရားတွေမပါတဲ့အတွက်ကြောင့် အဲ့ဒီလောကုတ္တရာတရားတွေကဝိပဿနာရှုစရာမလိုဘူးဆိုတော့အဲ့ဒီနံခန္ဓာတွေထဲမှာအဲ့ဒီခန္ဓာသာအမိယပြီးဥပါဒါနဲ့ခန္ဓာအမိယအမိမတရားပေါ့ခန္ဓာတော့မြည်တဲ့ဥပါဒါနဲ့ခန္ဓာတော့မမြည်တဲ့ဥပါဒံတရားတို့ဤအာယုံမဟုတ်သောလောကုတ္တရာနံတရားတွေကတော့ဝိပဿနာကဲအာယုံဝိပဿနာကဲအရှုခံအာယုံမဟုတ်ဘူးဝိပဿနာရှုစရာမလိုဘူးလို့တလို့နားလဲရမယ်တွတ်တော့ချွင်းချက်အနေနဲ့မရှုကောင်းဘူးလားလို့မေးရင်တော့ ဒီလောကုတ္တရာမြည်ရတဲ့နန္တရားတွေပေါ့ခုနမဲလေးပါဖိုလေးပါနောက်တစ်ခါထိုမဲလေးပါဖိုလေးပါနဲ့ရှင်တွဲဖြစ်တဲ့ဒီစိတ်စေတသိက်တရားတွေပေါ့ဒီတရားတွေဒီတော့သူကသင်္ခါရတရားဖြစ်တယ်သူအသင်္ခတဆိုတဲ့နိဗ္ဗာန်လောကုတ္တရာထဲမှာလောကုတ္တရာထဲမှာအကျုံးဝင်တယ်အသင်္ခတနိဗ္ဗာန်တော့မဟုတ်ဘူးသူတို့ကလောကုတ္တရာတရားတော့မှန်တယ်သို့တော့သင်္ခါရတရားပဲဖြစ်တယ်သင်္ခါရတရားဖြစ်ရင်သင်္ခါရတို့ရဲ့သဘောတန်တော်ဓမ္မတာအရာသင်္ခါရတရားတွေသည် အနိစ္စံခယတိနာဒုက္ခံပြယတိနာအနတ္တအတ္တရာကတိနာဆိုတဲ့အတိုင်းမမြဲခြင်းဆိုတဲ့အနိစ္စသဘောတရားတွေသာဖြစ်တယ်ခဏမစက်တဲ့တဲ့ပြီးဖြစ်ပြီးတော့ပြက်နေတဲ့အတွက်ကြောင့်မမြဲဘူးအနိစ္စတရားတွေသာဖြစ်တယ်ဖြစ်ခြင်းပြခြင်းဒါချက်ပြနှိမ့်ဆက်နေတဲ့အတွက်ကြောင့်ဆင်းရဲတယ်ဆိုတဲ့ဒုက္ခတရားတွေသာဖြစ်တယ်အခြေခဲအခိုင်မှာနှစ်သာရအပြင်တည်တတ်မနေတဲ့အတွက်ကြောင့်ဒါအနတ္တအစိုးမရခြင်းဆိုတဲ့အနတ္တတရားဖြစ်တယ် လောကုတ္တရာတရားတွေဒီလည်းပဲလောကုတ္တရာဆိုတာဦးဇင်းတို့နိဗ္ဗာန်ကိုခြံထားပေါ့ခုနမလေးပါဘူလေးပါနဲ့တက်ကွာရှင်တွေ့ပြီးဖြစ်သွားတဲ့စိတ်စေတသိက်တွေကိုရည်ညွှန်းပြီးပြောတာအဲလိုစိတ်စေတသိက်တွေဒီအဲဒါသင်္ခါရတရားတွေဖြစ်တယ်လို့ကြောင့်သူတို့ဒီလည်းအနိစ္စတရားဒုက္ခတရားအနတ္တတရားဖြစ်အဲ့တော့အနိစ္စတရားဒုက္ခတရားတရားဖြစ်တဲ့အတွက်ကြောင့်ထိုတရားတွေကိုကဝိပဿနာမရှုကောင်းဘူးလားလို့မေးရင်တော့ရှုလို့တော့ရှုကောင်းတယ်သို့တော်ခုနပြောသလိုပေါ့ဒီတရားတွေကိုရှုနိုင်တာက ဒါအရိယာသူတော်ကောင်းတွေဒါလည်းမသောတာပတိမဉဏ်ရထားတဲ့ပုဂ္ဂိုလ်ကသောတာပတိမဉဏ်ဘုံဉဏ်ဆိုတဲ့ဒီတရားတွေကိုဝိပဿနာရှုမယ်ဆိုရင်ဒါရှုနိုင်တဲ့ဆိုရင်ရှုနိုင်တယ်ပေါ့ရှုကောင်းတယ်ပေါ့အဲနောက်တော့တက္ကရာဂမိမကနာဂမိမကစသည်အပြင်ပေါ့မိမိရည်ရည်ထားတဲ့မဉဏ်ဘုံဉဏ်ဒီနဲ့တကောအရှင်တွဲပြီးဖြစ်သွားတဲ့ဒီနန္တရားတွေပေါ့စေတသိက်ဆိုတဲ့အနန္တရားတွေကိုဝိပဿနာရှုမယ်ဆိုရင်တော့သူအရှုလို့ရတယ်သို့တော့သူကနိဗ္ဗိဒဉဏ်တော့မဖြစ်ပြန်ဘူးလေ။ဘာကြောင့်နိဗ္ဗိဒဉဏ်မဖြစ်လဲဆိုတဲ့အခါကျတော့မဉဏ်က ကိတာတွေကိုပတ်သက်ပြီးတော့နိဗ္ဗာန်ကိုဒါအာရုံပြုရေးအတွက်သွားတဲ့အတွက်ကြောင့်သူကလည်းပဲငင်းငွေစရာအနေမဖြစ်ပြန်ဘူး။နောက်ဖိုးဒီဖိုးလေးပါးကြပြန်တော့လေတို့တူပဲဖိုးတရားတွေကကြတော့လေသူကနိဗ္ဗာန်ဆိုတဲ့ချမ်းသာကြီးကိုသူကပြစ္ဆုတ်ဗံမှာသုံးဆောင်ခံစားတာပေါ့။မဖလားသမဘဝင်စားတယ်ဆိုတာဒါနိဗ္ဗာန်ချမ်းသာကိုဒါအာရုံပြုနေတာ။အဲ့လိုပြုနေပြန်ရင်သူကဘာဖြစ်တုံဆိုတော့ ညင်းငွေစရာနိဗ္ဗိတာဉာဏ်သူ့မှာမဖြစ်ပြန်ဘူးအဲ့လိုအာရုံပြုတဲ့အတွက်ကြောင့်ဒါကြောင့်မို့လို့သူကလည်းပဲဟိုဝိပဿနာရှုရင်အရိယာသူတော်ကောင်းတွေအတွက်အနေနဲ့တော့မိမိတို့ရရှိထားတဲ့ဒီလောကုတ္တရာတရားတွေဝိပဿနာရှုမယ်ဆိုရင်ရှုနိုင်ပေမဲ့ဒါနိဗ္ဗိတာဉာဏ်တော့မဖြစ်ဘူးအဲ့တော့မဉ္ဇဉ်ဘုံဉဏ်စာရေးနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ရေးအတွက်ရှုရမှာကတော့အဲ့ဒါလောကီ ရုပ်တရားလောကီနံတရားတွေဖြစ်တယ်ပေါ့ရုပ်တရားကတော့အကုန်လုံးပေါ့ဒါပေါ့အနန္တရားထဲမှာလောကီနံတရားတွေပေါ့လောကီနံတရားတွေတနည်းအားဖြင့်ဘုံသုံးပါး၌အကျုံးဝင်တဲ့အာသောတရားတို့ဤအာယုံဖြစ်တဲ့တရားတွေကိုသာလျင်ဝိပဿနာရှုပွားသုံးသပ်ရမယ်လို့ဒီလိုတို့တကကြီးဒီမကြီးတွေကဒါဟိုဆုံးဖြတ်ချက်ချထားရမှာပေါ့အဲဒါမှလည်းပဲတို့တကကြီးဒီကမကြီးတခါတလေမိမိတို့လည်းပဲခုနတရားတွေနာယူနေကြတဲ့အခါကျတော့ ခုနလိုပေါ့မိမိတို့တဲ့ဒါဘုဒ္ဓရှာမိပြီမိမိတို့ထံကိုဒါချင်းကပ်တဲ့ပုံကိုယ်တွေမေးလာတဲ့မိကုန်းတွေရှိနေတာမိမိတို့လည်းကာကနာနဲ့ဖြေနိုင်မှာပေါ့နော်အဲဒါကြောင့်မလို့ပြန်ခြုံပြောမယ်ဆိုခုနခန္ဓာအရာပြောပါဆိုရင်တော့ခုနလောကီတရားတွေကောလောကုတ္တရာတရားတွေကောအကုန်လုံးကဘာအမိရတုံဆိုတော့ခန္ဓာအမိရတယ်ဘာအမိရတုံခန္ဓာအမိရပါတယ်ဗျာ သို့တော့လောကုတ္တရာတွေဆိုတဲ့ထဲမှာနိဗ္ဗာန်တော့မပါဘူးပေါ့နော်နိဗ္ဗာန်တော့မပါဘူးနိဗ္ဗာန်ကတော့ခန္ဓာဥသောအရေးတွက်မှလွတ်တယ်အဲ့တော့နိဗ္ဗာန်ကလွဲလို့ပေါ့ကျန်တဲ့လောကီအမိရတဲ့ယုတ်တရားနန္တရားလောကုတ္တရာအမိရတဲ့ဒါနန္တရားတွေအားလုံးဒီခန္ဓာအမိရတယ်ဒါပေမဲ့ဥပါဒဏ်နဲ့ခန္ဓာအမိရတာကတော့ဘုံသုံးပါးမှာအကျုံးဝင်တဲ့လောကီတရားတွေဒီသာလျင် လောကီယုံ nant ဓမ္မတွေဒီသာလျင် ဥပါဒံရဲ့အာယုံဖြစ်လို့ဥပါဒံတရားတို့ဤအာယုံဖြစ်တဲ့အတွက်ကြောင့်ဥပါဒံနဲ့ခန္ဓာအမိရတယ်ခန္ဓာတာမကဥပါဒံနဲ့ခန္ဓာမှာသူတို့ကအမိရတယ်အဲ့ဒီတရားတွေကိုပဲဝိပဿနာယူရမယ်လို့ဒီလိုတိုးတိုးပဲမှတ်ပေါ့ဟုတ်ပလားအဲ့တော့ဝိပဿနာယူရမယ်တရားတွေဆိုလို့ရှိရင်ဥပါဒံတရားတို့ဤအာယုံဖြစ်သောခန္ဓာ၅ပါးကိုသာဝိပဿနာယူရမယ်ဥပါဒံတရားတို့ဤအာယုံဖြစ်သောခန္ဓာ၅ပါးကိုသာဝိပဿနာယူရမယ်တဲ့ဟောဝိပဿနာယူရ မဲ့တရားတွေကိုပြောပါစို့ဘယ်လိုပြောခန္ဓာ၅ပါးဖြစ်ပါတယ်ခင်ဗျာဥပါဒံဥပါဒံတရားတို့ဤအာယုံဖြစ်တဲ့ခန္ဓာ၅ပါးလို့ဒါလိုမှတ်ထားရမယ်ဘယ်လိုတဲ့တော့ဥပါဒံတရားတို့ရဲ့အာယုံကို ရှုရပါမယ်ခင်ဗျာ အဲဥပါဒံတရားတို့၏အာယုံဖြစ်တဲ့ခန္ဓာ၅ပါးကိုဒါဝိပဿနာရှုရမယ်။တနည်းအားဖြင့်ဥပါဒံတရားတို့၏အာယုံဖြစ်သောအာယုံဖြစ်သောခန္ဓာ၅ပါးသည်ဝိပဿနာရှုကံအာယုံလို့ဒီလိုလဲနားလည်ရမယ်။ဒါမှသာလျှင်ဦးဇင်းတို့ကသစ္စာ၄ပါးတွေကကြည့်မယ်ဆိုလို့ရှိရင်အဲထိုတရားတွေဒီဒါခုနရှိကပြောတဲ့သစ္စာပေါ့လောကီသစ္စာနှစ်ပါးထဲမှာပါတယ်လို့ ဒီလိုနားလည်ရမှာဖြစ်တယ်အဲ့တော့ဒီမှာဟိုတရားဟောတဲ့ဘော်လေးအခုဒီမှာဦးစင်းက မေးခွန်းလေးတစ်ခုရတယ်အဲ့ဒါကဘာလဲဆိုတော့ဒီအရူပနံတရားတွေပေါ့နောက်တကအတ္တညတဘုံမှာဖြစ်တဲ့ယုတ်တရားတွေကိုဝိပဿနာရှုကောင်းပါသလားဆိုတဲ့အခါကျတော့အဲ့ဒါကတော့မိမိက မိမိတို့ကခုနပြောတဲ့အစ္ဆတဗဟိတဆိုတဲ့အတွက်အကယ်၍မိမိကအဲ့ဘုံဘဝကိုမရောက်နေသေးရင်တောင်မှပဲဒီဘဝကပဲလှမ်းကြည့်အောင်သူတို့ကဗဟိတထဲမှာအကျုံးဝင်တော့ဗဟိတကိုခြုံငုံပြီးတူတယ်ဆိုပြီးတော့ပေါင်းရှင်မယ်ဆိုတဲ့ရှုလို့ရပါတယ်အဲ့ဒီတော့ကြောင့်သူတို့ကတော့ရှုမယ်ဆိုရင်ရှုခွင့်ရှိတာပေါ့အဲ့တော့အရူပဘုံမှာပဲဖြစ်ဖြစ်အတညတဘုံမှာပဲဖြစ်ဖြစ်အဲ့လိုပေါ့နန္တရားရုပ်တရားနန္တရားတွေကိုလည်းဝိပဿနာရှုမယ်ဆိုရင်ဒါရှုခွင့်ရှိတယ်နိုင်တယ်ပေါ့ ကဲကောင်းပြီအဲ့တော့ဦးဇင်းတို့ဆက်ပြီးတော့သွားကြရအောင်ဒါကတော့ဦးဇင်းတို့ဒီခန္ဓာနဲ့ပတ်သက်လို့ပေါ့အဲ့တော့ခန္ဓာဒီတာမန်ရေပုံရခန္ဓာလို့ဆိုမယ်ဆိုမယ်ဆိုရင်တော့နိဗ္ဗာန်ကလွယ်လို့လောကီလောကုတ္တရာအကုန်လုံးကခန္ဓာမြည်ပြီးတော့ဥပါဒာနဲ့ခန္ဓာလို့ပြောမယ်ဆိုရင်တော့အသောတရားတို့ရအောင်ဖြစ်တဲ့လောကီတရားတွေဒီသာလျင်ဒါဥပါဒာနဲ့ခန္ဓာမြည်တယ်အဲ့ဒီဥပါဒာနဲ့ခန္ဓာအမြည်ရတဲ့တရားတို့ကသာလျင်ဝိပဿနာရှုပွားသုံးသပ်ရမယ်လို့ဒီလိုမျိုး မိတို့ကနားလည်သဘောပေါက်ထားရမယ်ပြီးတဲ့အခါကျတော့ဦးဇင်းတို့ဆက်သွားကြရအောင်တော့တော့ဦးဇင်းတို့ဒီလက္ခဏာပစ္စုပန်ပရဒိုင်မှာပေါ့ဦးဇင်းတို့ရူပခန္ဓာလည်းပြီးခဲ့ပြီးပြီးဝေနဲ့နောက်တကဝိညာဉ်နဲ့ခန္ဓာလည်းပြီးခဲ့ပြီးပြီးပြီးတဲ့အခါကျတော့ဝေနဲ့ခန္ဓာတင်ညက်ခန္ဓာလည်းပြီးခဲ့ပြီးပြီးအဲ့တော့အခုဦးဇင်းတို့ဘာကိုဆက်သွားကြမလို့ဆိုတဲ့အခါကျတော့သင်္ခါရခန္ဓာကိုသွားကြရမယ်ဘာကိုသွားကြရ သင်္ခါရခန္ဓာပါဗျာသင်္ခါရခန္ဓာကိုသွားကြရအဲ့တော့သင်္ခါရခန္ဓာသွားတော့အော်ဒီနေရာမှာဦးဇင်းပြောစရာစကားလေးတစ်ခုတော့ငါကြီးတွေကြံခဲ့တယ်ဒီနေ့တော့တရားအစ်စ်ကတော့ရှေ့နည်းနည်းပဲသွားတာမို့လေဟိုတည်တင်တည်တတ်တာလေးတွေအကုန်လုံးလည်းပဲဟိုတိသွားတာမို့အဲတခါလေးကြတော့ဟိုဟိုတခါလေးကုလူလေးထည့်ပြောသွားတော့လဲပြီးတော့ဆုံးသွားတာမို့အဲ့ဒါကဘာလဲဆိုတဲ့အခါကျတော့ ဒီခန္ဓာ၅ပါးထဲမှာပေါ့ခန္ဓာ၅ပါးထဲမှာဒီရုပ်တရားအလုံးကိုရူပခန္ဓာဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုပြီးတော့ဝေဒနာကိုဝေဒနာခန္ဓာတင်ညာကိုတင်ညာခန္ဓာကျွန်းတဲ့သာရတရားတွေကိုသင်္ခါရခန္ဓာဆိုပြီးတော့ဘာကြောင့်ဟောရပါသလဲဆိုတဲ့ဟိုဒီမေကုံလေးပေါ့အဲ့ဒါနဲ့ပတ်သက်လို့လေဦးဇင်းတို့ဒီဟိုဝိတ္တုတိမက်ကပေါ့လေ ဒီဖွဲ့ဆိုထားတာလေးကိုကိုးပြီးတော့ဦးဇင်းတို့ဟောကြနားကြကြရအောင်အဲ့တော့အရင်ဆုံးတော့ဒီမှာဘာကိုနားလည်ရမလဲဆိုတော့ဒီဟိုဟောတဲ့အခါမှာအစင်ပေါ့နော်အဲဒီဦးဇင်းတို့အစင်တွေကိုနားလည်ရမှာကမတော်ဆိုပြီးတော့အဲ့ဒါဒီသမဏဝိသုဒ္ဓိမဲ့ဒုတိယအုပ်ပေါ့လေဝိသုဒ္ဓိမဲ့ဒုတိယအုပ်ဒီသမဏတရားနဲ့ခွန်မှာရှိတာပေါ့အဲ့မှာဒီအစင်တွေပေါ့အစင်တွေကဘာဆိုတော့ဦးဇင်းတို့ဥပပတ္တိကမောတဲ့သူကဖြစ်စဉ်ပေါ့ ဖြစ်တာအစဉ်အတိုင်းဖြစ်တာမျိုးပေါ့နောက်တကပါဟနကမောတဲ့ပါဏကမောဆိုတာဒီပယ်တဲ့အစဉ်ပေါ့နောက်တကကြတော့ပရိပတ်တိကမောကျင့်တဲ့အစဉ်ပေါ့နောက်တကဘူမိကမောဆိုတာကတော့ဘုံအစဉ်ပေါ့နောက်တကကြတော့ဒေသနကမောဆိုပြီးတော့ဒေနာအစဉ်ဆိုပြီးတော့ဒီလိုရှိတယ်ဟိုအစဉ်တွေကတော့များစွာရှိတာပေါ့လေဒီနေရာမှာအခုထင်ရှားတဲ့ဒီ၅ခုပေါ့အဲ၅ခုထဲမှာဦးဇင်းတို့ဖြစ်စဉ်ဆိုတာဘာပြောတာလဲဆိုတော့ကြပါတော့ ဦးဇင်းတို့တန်လေးသားလေးအမိဝမ်းထဲမှာစပြီးနေမယ်ပေါ့ဒီကပ္ပတရားကတတ္တဝါတွေအတွက်ပေါ့မဆိုကြပါစို့လူသားတွေနဲ့ထင်ရှားအောင်ပြောမယ်ဆိုမိဝမ်းထဲမှာစပြီးအာပထမဒါအကျင့်ပထမ9ရက်မှာဒါကလလဆိုတဲ့အရေးကြီးလေးရှိမယ်ပြီးတဲ့အခါကျမှဒုတိယကြတော့မှအဗုဒ္ဓလို့ခေါ်တဲ့ဒါအမြုပ်ကလေးဖြစ်မယ်စသည်အပြင်ဒါကဘာပြောတာမဖြစ်စဉ်ကိုပြောတာဘာဖြစ်ဘာအစဉ်ကိုပြောတာဖြစ်စဉ်ကိုပြောတာပါဗျာ စဉ်ကိုပြောတယ်အဲ့ဒါကိုကြတော့ပါဠိလိုကြတော့ဥပတိတ်ကမောဥပတိတ်ကမပေါ့ဥပတိတ်ကမဆိုတာဒါဖြစ်စဉ်ဟောတော့တစင်ရင်းဒါတစင်ရင်းတစင်ရင်းဖြစ်တာဒါမျိုးကိုဖြစ်စဉ်ပေါ့နော်ပါဟနဲ့ကမဆိုတာရှိတယ်တော့ပယ်တဲ့အစဉ်ပေါ့ပယ်တဲ့အစဉ်ဆိုတဲ့အခါကျဥမာဥမာဒတရိနာပါဒဘာဓမ္မဘာဝနာယဘာဟာရဘာဓမ္မစသည်အပြင်မတော့ပယ်ပယ်သွားတော့မဆိုကြပါစို့သောတပတိမဲ့ပြင်ပယ်တဲ့တရားတွေပေါ့တဂရဂါမိမဲ့ပြင်ပယ်မယ်အနာဂါမိမဲ့ပြင်ပယ်မယ်စသည်အပြင်ပယ်သွားတဲ့အစဉ်ပေါ့ အဲ့ဒါကိုပါဏကမနောက်တစ်ခါပฏิပတ်တိကမဆိုတဲ့ကျင့်စဉ်ပေါ့ဒါကတော့ဦးဇင်းတို့ယနေ့ဒီဝိပဿနာလိုဝေးရမှာဟောနေကြဖြစ်တဲ့ကျင့်စဉ်ပေါ့ကျင့်တဲ့အစဉ်ပေါ့အဲ့တော့ကျင့်တဲ့အစဉ်ဦးဇင်းတို့ဝိတ္တုဒိခုနှစ်ပါးကိုကျင့်ရမယ်ဆိုရင်အဲဝိတ္တုဒိခုနှစ်ပါးမှာခုနပြောတဲ့သီလဝိတ္တုဒိကစကျင့်ရမယ်ဒါကျင့်စဉ်ပဲသီလဝိတ္တုဒိပြီးတော့စိတ်ဓာဝိတ္တုဒိစိတ်ဓာဝိတ္တုဒိပြီးတော့ဒိဋ္ဌိဝိတ္တုဒိဆိုတဲ့ဒီအစဉ်ပေါ့ဒါကိုကျင့်စဉ်ခေါ်တယ်ဒါကိုဦးဇင်းတို့ကသွားပြီး လို့မရအောင်သေတဝိတ္တုပဲကြည့်မယ်စေတဝိတ္တုမကျင်ဘူးအစေတဝိတ္တုပဲကြည့်မယ်ဟိုဒိဋ္ဌိဝိတ္တုမကျင်ဘူးစသည်အပြင်ဒီလိုမျိုးကြော်လို့မရအောင်ဒါကျင့်ရမယ်အစဉ်ပေါ့ဒါကိုကြတော့ပฏิပတ်တိကမ၃ခုမြောက်နောက်တော့ကခုနဘူမိကမဆိုတာကတော့ဘုံစဉ်ပေါ့ဥမာကာမဘုံရူပဘုံအရူပဘုံစသည်အပြင်ဒါဘုံစဉ်ကိုပြောတာနောက်တစ်ခါကြတော့မှဒီဒေသနကမပေါ့ဒေသနကမဆိုဟောတဲ့အစဉ်ပေါ့ ဟောတဲ့အစဉ်ဒါကတော့ဦးဇင်းတို့ဘုရားရှင်ကဟိုတင့်ရင်တင့်တော်သလိုပေါ့ဒါလိုဟောသွားတဲ့အစဉ်ပေါ့အဲ့ဒါကိုဒါဟောစဉ်လို့ခေါ်တာအဲဒီနေရာမှာတော့ဒီခန္ဓာ၅ပါးကိုဟောတဲ့အပိုင်းဟောတဲ့ဒီနေရာမှာဘာကိုယူရမလဲဆိုတော့ဒီဒေသနကမကိုယူရမယ်တဲ့ဘာဖြစ်လို့လဲဆိုတဲ့အခါကျတော့အကြောင်းပြချက်တွေကတော့ဒီမှာဦးဇင်းတို့ဒီတရားတွေဒီခုနပြောတဲ့ ဟိုခုနဟိုကလလရေကြီးအပြီးတဲ့အခါတော့အမျိုးအတိုင်းအကယ်လူမျိုးဖြစ်စဉ်အပြင်လဲဟောထားတာမဟုတ်ဘူးဒါကြောင့်မလို့သူကဥပပတ္တိကမလည်းမဟုတ်ဘူးတဲ့နောက်တကဒီပယ်ရမယ်အစဉ်အပြင်လဲရူပခန္ဓာပြီးတော့ဝိညာဉ်ခန္ဓာပယ်ရမယ်ဝိညာဉ်ခန္ဓာပြီးသိဉ္ဇခန္ဓာပယ်ရမယ်ဒါလိုပယ်တဲ့အစဉ်အပြင်ဟောထားတယ်မဟုတ်ဘူးတကပဟာတ္တဘဘောကုသလာအပြာကတာဆိုပြီးတော့ဒီလိုမျိုးနဲ့လည်းပဲပယ်တဲ့အစဉ်နဲ့ ဟောထားတာလည်းမဟုတ်ဘူးတဲ့နောက်ကျင့်စဉ်အပြင်ဟောထားတာလည်းမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့ခုနဒီခန္ဓာ၅ပါးထဲမှာခုနပြောတဲ့ခုနအကုသိုလ်အကုသိုလ်အပြာကတဆိုတဲ့ဒီတရားတွေလည်းပါသလိုအကုသိုလ်တရားတွေလည်းပါတယ်တို့အတွက်ကြောင့်ပယ်ရမယ့်အစဉ်တိုင်းဟောထားတာမဟုတ်ဘူးဥမာဝင်တဲ့ခန္ဓာမှာလည်းကုသိုလ်လည်းရှိတာပဲအကုသိုလ်လည်းရှိတာပဲဝိလက်ခန္ဓာရူပခန္ဓာနောက်မှာဝိနက်ခန္ဓာဟောတယ်ဝိနက်ခန္ဓာနောက်မှာတင်ညက်ခန္ဓာဟောတယ်ဆိုတာပယ်ရမယ့်အစဉ်တိုင်းဖြင့်ဟောထားတာမျိုးလည်းမဟုတ်ဘူးတဲ့နောက်ဘုံစဉ်တိုင်းဖြင့်ဟောထားတာလည်းမဟုတ်ဘူးမဟုတ်ဘူးဆိုတာက ဝေနဲ့ခန္ဓာဆိုခုနဘုံသုံးပါးလုံးမှာအကျုံးဝင်တဲ့ဝေဒနာကိုပဲဒါဝေနဲ့ခန္ဓာလို့ယူရတာအဲ့တော့ဝေဒနာနောက်မှညာဟောတယ်တင်ညာနောက်မှသင်္ခါရဟောတယ်ဆိုတာဒီဘုံစဉ်အတိုင်းဟောထားတာလည်းမဟုတ်ဘူးတဲ့ဒါကြောင့်မလို့ဒီနေရာမှာအဲ့ခန္ဓာ၅ပါးစင်ထားတာကိုအာဒေသနကမလို့မှတ်ရမယ်တဲ့ဘယ်လိုမှတ်ရမလဲဒေသနကမလို့မှတ်ရပါမယ်ဖေ။ဒေသနကမဟောစဉ်လို့မှတ်ရမှာပေါ့ပမာလို့ပြောတော့ဘယ်လိုမှတ်ရမလဲ။ ဟောစဉ်တော်မှတ်ရပါမယ်ဗျာဟောထားတဲ့အစဉ်ပဲဘုရားရှင်ကတလားဟောစဉ်အနေနဲ့ပေါ့ကောင်းပြီအဲ့လိုဟောစဉ်အနေနဲ့ဒါဟောလိုက်ပြီပေါ့ရူပခန္ဓာဝိညာဉ်ခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုပြီးခန္ဓာ၅ပါးဟောတာပေါ့အဲ့ခန္ဓာ၅ပါးဟောတဲ့ထဲမှာလဲခုနပြောသလိုပေါ့အဲရုပ်တရားအလုံးကိုရူပခန္ဓာရှင်းတာပေါ့လေ ခန္ဓာစေတသိက်တွေထဲမှာဝေဒနာလေးကိုပဲဝေဒနာခန္ဓာလို့ထုတ်ဖော်တယ်တင်ညာကိုပဲတင်ညာခန္ဓာလို့ဖော်တယ်ကျန်တဲ့သင်္ခါရဆိုတာ90ကျန်ခဲ့တော့အဲ့ထက်မှာကျန်တဲ့စေတသိက်တွေလည်းရှိနေတာသူတို့ကြတော့ဘာလို့အမိတက်ပြီးမဟုတ်တယ်လဲဆိုတာနဲ့ပတ်သက်လို့ပေါ့အဲ့တော့ဦးဇင်းတို့ဒီဥပမာတွေတော့ဒီမှာဟိုသုံးမျိုးပြထားတာပေါ့လေထာဂရာတွေရှေ့ထာဂရာတွေကို ကိုးပြီးတော့ပေါ့ဒီဟိုဟာဝိတ္တိမကနေပြီးတော့သူကရှေ့ထာဂရာတန်ယုတ်တထာဂရာအဲ့ဒါတွေကိုကိုးပြီးတော့သူကဥပမာတွေပြတယ်အဲ့ဒီထဲမှာမှသူက ဒီနောက်ဆုံးဥမာလေးကတော့နားလည်လွယ်တာပေါ့အဲ့တော့အဲ့နောက်ဆုံးဥမာလေးတစ်ခုပဲဦးဇင်းနာမှာညရအောင်အဲ့တော့သူကဗာလဲလို့မေးတဲ့အခါကျတော့ရူပခန္ဓာပေါ့ရူပခန္ဓာကဘာနဲ့တူတယ်လို့မေးတဲ့အခါကျတော့သူကစားခွက်နဲ့တူတယ်တဲ့ဘာနဲ့တူတော့စားခွက်နဲ့တူပါတယ်ဗျာသူကဘာဇဏ ဘောဇနပြင်းဇနာပရိဝေတကဆိုပြီးတော့သူကဘာဇနဆိုတော့ခွက်နဲ့တူတာပေါ့ဒါဆိုကြပါစို့ဒီအစားအသောက်တစ်ခုကိုဦးဇင်းတို့ဖုံးပြီးသုံးဆောင်တော့မယ်ဒကာကြီးတွေဒကာမကြီးတွေစားတော့တော့မယ်ဆိုလို့ရှိရင်ခွက်ထဲမှာထည့်ရတာဒါကြောင့်ဒီခန္ဓာကိုယ်ကြီးကဒီခန္ဓာကိုယ်ကြီးရှိဒီခန္ဓာကိုယ်ကြီးမှာခုနကျန်တဲ့မှာဝေဒနာဆိုတဲ့မှာခံစားမှုတွေဒီလိုဖြစ်တာပေါ့နော်အဲ့တော့ဒီခန္ဓာကိုယ်ကြီးကရုပ်တရားတွေကပေါ့ရုပ်တရားတွေကသူကခွက်နဲ့တူတယ်ဒါကြောင့်မလို့သူ့ကိုရူပခန္ဓာ အဲသူကဒါရူပခန္ဓာပေါ့သူကဥပမာကခွက်နဲ့တူတယ်နောက်တစ်ခါဒီဝေဒနာခန္ဓာကဘာနဲ့တူတယ်ဆိုတော့သူကဘောဇင်ပေါ့ဘောဇင်ထဲမှာမှသူကဟိုဗမာလိုနားလည်လွယ်အောင်ပြောရင်တော့နဲ့တူပါပေါ့သမင်းတူတယ်အဲ့တော့သမင်းနဲ့တူတယ်နောက်ကတင်ညက်ခန္ဓာကဘာနဲ့တူတော့ဆိုတော့ဟင်းလျာနဲ့တူတယ်တဲ့ဘာနဲ့တူတော့တင်ညက်ခန္ဓာကဟင်းနဲ့တူပါတယ်ဗျာ ခဲရနဲ့တူပဲတဲ့အဲ့တော့ဦးဇင်းတို့ဆိုကြပါစို့ထမင်းတော်တကကြီးတွေတကမကြီးဦးဇင်းတို့နေ့တိုင်းမစားဘူးလားနေ့တိုင်းစားပါတယ်ဗျာတို့တော့တကကြီးတွေတကမကြီးတခါလေးတော့ထမင်းကြော်ပြီးတော့ဂျန်နဲ့အဲဂျုံနဲ့လုပ်တဲ့ဇာစာတွေလည်းစားကျင်စားမှာပေါ့လေဟုတ်လားပေါ့တခါလေးပေါ့တို့တော့ပြောချင်တာကမှထမင်းစားတယ်ပေါ့ထမင်းစားတဲ့အခါကျတော့ထမင်းဆိုတာတကကြီးတွေတကမကြီးသူ့နဲ့စားရင်တော့အရသာကပေါ်ပါ့မလား တိတ်မပေါ်ပါဘူးဖေ။တိတ်မပေါ်ဘူးဟုတ်တယ်တိတ်မပေါ်ဘူးအဲငငယ်ကတော့ကလေးတွေဆိုလို့ချင်းမလုပ်တော့ဒါကလည်းဟိုစီလေးတော့အနည်းဆုံးစီလေးစားလေးတော့ဘာလို့စီလေးစားလေးပြုပြီးတော့နဲပြီးတော့ဒီလောက်တော့ကြွေးရတာပဲဟုတ်ပလားသူတက်တဲ့ဆိုရတာကတိတ်မပေါ်အဲ့လိုပဲသူကဝေနဲ့ခန္ဓာကခံစားတယ်ဆိုတာမှန်ပြီမဲ့သူကတင်ညာဆိုတဲ့မှတ်သားမှုပေါ်မှာအခြေတည်တယ်တင်ညာဆိုတဲ့မှတ်သားမှုပေါ်မှာအခြေတည်ပြီးတော့သူကဒီခံစားမှု ကပို့ပြီးတော့ဖြစ်တာသို့တော့သူကဟိုဖွင့်တာလေးတော့ရှိတယ်ဝေဒနာကသူကအတ္တရာဆိုတဏှာကိုဖြစ်စီတာသူကခံစားတဲ့တဏှာဖြစ်တာဟုတ်ကဲ့ပေါ့ဒါတော့ဟိုရှည်သွားမှာဆိုဒီညာလေးမှာပဲဥမာထုတ်ပြောအဲ့တော့ခုနအစားအစာတစ်ခုကိုခွက်ထဲမှာထည့်ပြီးစားမယ်ဆိုတော့ခုနထမင်းတစ်ခုကိုစားမယ်ဆိုဟင်းလျံပါမှလည်းသူကဒါမြင်ရက်ရည်နဲ့အရသာကပေါ်မှာအရသာကကောင်းကောင်းပေါ်မှာပါအဲ့တော့ဟင်းလျံလိုသလိုပဲဒီမှာလည်းပဲဝိနက်ခန္ဓာကိုအရင်ဆုံးဒီ ဟောတဲ့ပြီးတဲ့အခါဝေဒနာကိုထုတ်ဟောရတာပေါ့ဝေဒနာကိုထုတ်ဟောပြီးတဲ့အခါတင်ညာကိုဟင်းလျာနဲ့တူတဲ့တင်ညာကိုခန္ဓာတစ်ခုအနေနဲ့တခါဘုရားရှင်ကဟောရပြန်တယ်ဆိုဒီလိုပြောတာအဲ့တော့ဒီနေရာမှာဦးဇင်းကဘာလေးတက်ပြောချင်တော့ဆိုတော့ဥပမာပေါ့လေဥပမာတော့ဦးဇင်းတို့ဟိုမာဂဏဝန်ဆရာတော်လည်းသူဥပမာလေးပေးထားရှိပါတယ်သို့တော်ဦးဇင်းလည်းဒီမှာဟိုလွယ်ကူတဲ့ဥပမာလေးပေါ့တခါလေးမှတခါကြီးတခါမကြီးတင်ညာဆိုတဲ့မှတ်သားမှုကဟိုတော်တော်လေးဟိုတတ္တဝါတွေကိုဟိုသူက လွယ်လွယ်အမှားမှားပေါ့နော်ဖြစ်စီနိုင်တာပေါ့အဲ့တော့ဒီညမှာဦးဇင်းတို့ဆိုကြပါစို့ကလေးငယ်ကလေးငယ်တယောက်ကဥမာဆိုကြပါစို့မိခင်နှုတ်ကိုဆိုရမှာသူကဟိုမိခင်နှုတ်လို့သူ့မှာတင်ညာရှိတာပေါ့မိခင်ရဲ့နှုတ်လို့တင်ညာရှိပြီးအဲ့ဒါကိုဒါစုနေရရင်သူ့အတွက်ကဒါကအီးချမ်းနေရပဲသူလိုချင်တာရနေတာပဲမိခင်နှုတ်မဟုတ်ပဲနှုတ်ဝီးပေးထားလို့ဒီခါလေးမှာအဲ့ကလေးကသူစိတ်မကြည်နပ်ဘူးတို့တော့နှုတ်ပဲလေအရသာတော့တူရင်တူမောနောက်ဆုံးမိခင်နှုတ်ပဲညှစ်ပြီးတော့ ဒီဘူးလည်းပဲထည့်ရင်ထည့်တာဒါပေမဲ့ तू ကမိခင်ရင်ခွင်ထဲမှာမိခင်ရဲ့အဲဒီသားမြက်ဒီဟူသောနှုတ်ကို तू ကစွန့်နေရရင်ကလေးကကျေနပ်တာပဲအဲ့ဒါ तू တင်ညာကမှတ်ထားတာ तू ကမှတ်ထားတာဒီမိခင်ရင်ခွင်ထဲမှာနေပြီးတော့မိခင်ရဲ့သားမြက်ကနေပြီးတော့ तू ကစွန့်ယူနေရတဲ့ဒီနှုတ်ကို तू ကသဘောကျ तू မှတ်တာနှုတ်ကတော့ဒီရတာပဲဒါပေမဲ့ तू ကတင်ညာမှတ်ထားတော့အဲ့လိုမဟုတ်ဘဲနဲ့မိခင်ရင်ခွင်ထဲမှာနေခွင့်မရဘူး မိခင်ရင်ခွင်ထဲမှာနေခွင့်မရဘူးမိခင်ရဲ့ရင်သားတည်ပြီးတော့တားမြက်နှုတ်ကိုမစွနေရဘူးဆိုလို့ရှိရင်အဲ့နိုဘူးရတာရှိတဲ့နိုဘူးယူဇာတက်ထားပေမဲ့အဲ့ကလေးကအငိုမတိတ်ဘူးစိတ်ထဲမှာအာသာမကြည်ဘူးဒီလိုဖြစ်တာအဲ့တော့လောကမှာဘာတွေးလိုက်တုံးဆိုတော့သူကလိန်ညာပေမဲ့တချို့တချို့မှုသားလေးတွေကအင်မတန်ဖြူစင်ပါတယ်ဆိုပြီးတော့အဲ့ဒါလေးကိုရေးထားတာလေးသွားတွေးလို့အဲ့ဒါပေမဲ့ဒီနေရာနဲ့သူကကျုံးဝင်တာပေါ့လေဘာလဲဆိုတော့ကလေးတယောက်ကိုအမျိုးသားတခါကြီးတယောက်ကသူက အနောက်တိုင်းသားတခါကြီးတယောက်ပါပဲသူကနှုတ်တိုက်နေသူတိုက်နေဆိုတော့သူကတခါဒီအမျိုးသမီးတွေဝတ်တဲ့ဒီဟိုရင်ဘုံပေါ့လေအင်ကြီးသူသူကသူ့ဒီမှာသူကဝတ်ထားတယ်ဝတ်ထားပြီးတော့အဲ့ကြားထဲမှာသူကဘာလို့ဆိုတော့အဲ့ဒီခုနရင်ဘုံအင်ကြီးအောက်မှာသူကဘာလို့ဆိုတော့နှုတ်ဘူးကဒီခေါင်းကိုသူကထုတ်ထားတယ်ထုတ်ပြီးတော့ကလေးကိုသူကဘာလို့ဆိုတော့နှုတ်တိုက်တာပေါ့နော်ကလေးကိုနှုတ်တိုက်တော့ခုနကလေးကနံပါတ်1ဒီအင်ကြီးသူကလေးဆိုပေမဲ့သူ့မှာအမှတ်တင်ညာရှိတော့ဒီအင်ကြီးဒီရင်ဘုံအင်ကြီးကိုသူက ဝတ်ထားတာကိုတွေ့တဲ့အခါကျလဲသူကဒါမိခင်လို့နံပါတ်1သူ့မှာဟိုတင်ညာကမှတ်လိုက်တယ်ပေါ့နောက်ကအဲ့ဒီထက်ကထွက်လာတဲ့ခုနရင်မုံကြားထဲမှာညက်တာတဲ့ခုနနိုသီးဟိုဟိုနိုသီးကောင်းပုံစံဒီနိုဘူးကဒီကောင်းလေးကိုလည်းသူကတွေ့နေတဲ့ခါအဲ့ဒါမှကြည်နဲ့သွားတယ်ခုနတင်ညာမှတ်တာကိုပြောနေတာပါတင်ညာကသူကဒါကိုမှတ်လိုက်တယ်ဒါသူ့ရဲ့မိခင်ရဲ့နိုပဲလို့သူကနားလိုက်တဲ့အခါကျတော့အဲ့မှာကလေးကဘာဖြစ်တော့ဒီနို့ကိုစုနေရတဲ့အချိန်မှာကြည်နဲ့သွားတယ် စလိုရင်းကပြောချင်တာသူ့တွေအရသာပေါ်သွားတာပေါ့နိုဘူးကြီးတက်တက်ပေးတော့နိုဘူးကအရသာရှိရင်ရှိမယ်ဒါပေမဲ့တင်ညာကဒါဟာနိုနိုမဟုတ်မိခင်ရဲ့နိုရီမဟုတ်ဘူးလို့ဆိုတဲ့တင်ညာကဝင်းနေလို့ရှိရင်သူ့မှာအရသာကမပေါ်ဘူးအဲစိတ်ကြည်နပ်မှုကိုမပေးနိုင်ဘူးဆိုတဲ့သဘောပဲအဲ့တော့ဒီမှာပြန်ပြီးတော့ချုပ်ပြောမယ်ဆိုရင်တင်ညာဒီအဲ့လိုပေါ့အရသာကိုသူကပို့ပြီးတော့တင်ညာနဲ့ပိုးလိုက်လို့ရှိရင်အရသာကပိုပေါ်တယ်ခုနထမင်းကိုဟင်းလျာလေးနဲ့ဖက်စားလိုက်လို့ရှိရင်အရသာပေါ်တယ်လို့ပဲဒီဝေဒ နာကခံစားရတယ်ဆိုနောက်ကသေလို့တဲ့မှတ်သားမှုလေးပါလို့ရှိအဲ့အမှတ်သားလေးပေါ်မူတည်ပြီးတော့ဟိုအရသာကပို့ပြီးတော့ပေါ်တာပေါ့အဲ့ဒါဦးဇင်းတို့ဟိုဒီတက်တက်လို့ဖုံးပေးကြတဲ့ဦးဇင်းတို့နေရာတွေမှာလည်းဒီအခက်အခဲလေးတွေတခါလေးကြုံရတယ်ကြုံရတယ်ဆိုတာအထူးတော့မဟုတ်ပါဘူးတဲ့ဝေဖန်ရတာပေါ့ဘာဝေဖန်လုံးဆိုတဲ့အခါကျတော့ဦးဇင်းတို့အသားတုတွေရှိတယ်အဲ့တော့တက်တက်လို့ တော့ဖုံးပေးကြတယ်ဒါပေမဲ့အသားတို့တွေဖုံးပေးကြဆိုတော့ဘာတို့လို့လဲတဏှာကအသားဆိုတဲ့ဟိုအသားဆိုတဲ့တင်ညာနဲ့သုံးဆောင်နေတာမဟုတ်ဘူးလားဆိုတော့ဒီလိုတော့ဝေဖန်ခံရတာလေးတွေရှိတယ်ကဲဒါကတော့ဘုသူတ္တထာပြောချင်တာကအဲ့လိုမျိုးပေါ့ဒီတင်ညာတာဘာလို့မှတ်တာရင်အဲ့ကိုမှတ်ဘူးတဲ့ဟောအရသာမျိုးပေါ့နော်အဲ့ဒါကိုကြုံရလို့ရှိရင်ကိုကပို့ပြီးတော့နှစ်သက်တာပေါ့အရသာပို့ပေါ်တာပေါ့ဒီလိုပြောချင်တာအဲဒါကြောင့်မလို့ဒီမှာ ဖဲနေရနဲ့တူတဲ့သမင်းဆိုတဲ့ဒီသမင်းနဲ့တူတဲ့ဘောဇင်ကိုဟောပြီးတဲ့နောက်ဖဲနေရနဲ့တူတဲ့တင်ညာကိုထုတ်ပြီးတော့ဘုရားရှင်ဒီခန္ဓာတစ်ခုအနေနဲ့ဟောရတယ်အဲပြည့်တဲ့အခါကျမှသင်္ကာရသင်္ကာရဆိုခုနပြုနေတဲ့သမင်းဘွဲတစ်ခုကိုပြုပြင်စီမံပေးတဲ့ပုံကိုမျိုးပေါ့အဲလိုမျိုးပဲသင်္ခါရတရားတွေကကျန်တဲ့ဒီဝေဒနာတို့တင်ညာတို့ဝေဒနာရဲ့ခံစားမှုတင်ညာရဲ့ကဏ္ဍမှတ်သားမှုတွေကိုပို့ပြီးပေါ်လွင်အောင်သူကဒါပြင်းပေးရတဲ့သဘောပေါ့ဒါကြောင့်မလို့ကျန်တဲ့စိတ္တိတ်တွေကိုအားတဲ့ခန္ဓာဖြစ်နေဘုရားရှင်ဒီဟောတယ် အဲပြီးတဲ့အခါကျတော့မှဝိညာဉ်နဲ့ခန္ဓာကိုတော့ဘုံစကားတဲ့သုံးဆောင်တဲ့သူဖြစ်နေဝိညာဉ်နဲ့ခန္ဓာကသုံးဆောင်တယ်သုံးဆောင်တဲ့သူဖြစ်နေသူကဟောတယ်ဆိုပြီးဒီလိုမျိုးဒါဥပမာလေးတွေနဲ့ပြတယ်ဒါကြောင့်မို့လို့ဒီယုတ်တရားအလုံးကိုထဲ့တရားခွက်နဲ့ပမာထားပြီးတော့ဘုရားရှင်ဒီရူပခန္ဓာဖြစ်ဟောတယ်အဲဝေဒနာကိုတော့ဒါဘောဇင်ဖြစ်နေဟောတယ်တင်ညာကိုတော့ဟိုစွမ်း ခဲဘောဇင်ဖြစ်နေဟောတယ်တင်ညာကိုတော့ဟင်းလျာဖြစ်နေပမာထားပြီးတော့ဘုရားရှင်ကတင်ညာတစ်ခုတည်းကိုထုတ်ပြီးတော့ဟောရတယ်သင်္ခါရခန္ဓာတင်ညက်ခန္ဓာပြီးဟောရတယ်ကျန်တဲ့စေတသိက်တွေကိုတော့နာသင်္ခါရခန္ဓာအပြင်သူကပြင်ဆင်ပေးတဲ့အနေနဲ့ပြင်ဆင်သူအဖြစ်နဲ့ဟောတယ်ဝိညာဉ်ရဲ့ခန္ဓာကိုတော့သုံးဆောင်သူအဖြစ်နဲ့ဟောတယ်ဆိုပြီးဒါကတော့ဘုဒ္ဓတာပေါ့ပြထားအဲ့တော့ဦးဇင်းတို့ဒီဘုဒ္ဓတာလေးတခါတော့ဒါတခါလေးမှာခန္ဓာ၅ပါးဘာကြောင့်ကျန်တဲ့တရားတွေကိုဟောရလဲဆိုတာ ਨੇ ပတ်သက်လို့ပေါ့အဲ့လင်းပြီးတဲ့အခါကျတော့ဦးဇင်းတို့အခုဒီမှာ ဟိုသင်္ခါရခန္ဓာကလက္ခဏာဓာတ်ပြစ္စုပ္ပထံပဋ္ဌာန်ကိုသွားကြရအောင်သွားကြရအောင်ဆိုတဲ့အခါကျတော့ခုနသင်္ခါရခန္ဓာဆိုတာစေတသိက်တွေကိုပြောတာစေတသိက်ကသုသုသမြရှိရှိသမြက52လုံးရှိတော့အဲဒီစေတသိက်52လုံးနဲ့ကခုနဦးဇင်းတို့ဝေဒနာကိုဝေဒနာခန္ဓာဖြင့်ဒါဟောခဲ့ပြီးပြီတင်ညာကိုတင်ညာခန္ဓာဖြင့်လည်းဦးဇင်းဟောခဲ့ပြောပြီးတဲ့အခါကျတော့ကိုဝေဒနာတင်ညာမှာကျွင်းတဲ့စေတသိက်50ပေါ့အဲဝေဒနာတင်ညာမှာကျွင်းတဲ့စေတသိက်50ဒီသင်္ခါရခန္ဓာအမိရတော့အဲသင်္ခါရခန္ဓာ တဲမှာအကျုံးဝင်တဲ့ထိုစေတသိက်90ကိုဦးဇင်းတို့စပြီးတော့လက္ခဏာရတပြစ္စုပ္ပတ္တံပဋ္ဌာန်အပြင်ဒါဟိုလေ့လာကြရအောင်ဟောကြနာကြကြရအောင်အဲ့တော့အဲ့ဒီသင်္ခါရခန္ဓာထဲမှာဥစွာပထမဖတ်တာပေါ့ဖတ်တာဆိုတဲ့အခါကျတော့ဖတ်တာဒီဒုက္ခလက္ခဏာဖုတ္တတိဖတ်တော်သွားယံဖုတ္တနာလက္ခဏောတဲ့ဟောအဲ့တော့ဖတ်တာကဘာလက္ခဏာရှိသလဲဖုတ္တနာတဲ့အာယုံကို တွေ့ထီခြင်းသဘောဒီဒါ ထတာကိုယ်ပိုင်လက္ခဏာပဲတဲ့နောက်ပြီးတော့သင်္ကဒနာရတောတဲ့အာယုံဝိညာဉ်ပို့ချုပ်ထိခိုက်ခြင်းတဲ့ဒီနေ့ကအပြင်အာယုံနဲ့ဝိညာဉ်ကိုဆက်ဆက်ပြီးခြင်းဒီဒါသူကဖတ်တာရဲ့လုပ်ငန်းကိစ္စပဲအာယုံနဲ့ဝိညာဉ်ကိုထိစပ်ပြီးခြင်းဒီတနည်းအားဖြင့်ဝိတုအာယုံတို့ကိုပေါင်းစုံပြီးခြင်းဒီဒါဖတ်တာရဲ့လုပ်ငန်းကိစ္စလို့ဒီလိုသဘောကျနားလည်ထားရမယ်ပြီးတဲ့အခါကျတော့ပြစ္စုပ္ပတ္ထံတဏိပါဒပြစ္စုပ္ပတ္ထနာတဲ့ ဝေဒနာပြစ္စုပ္ပထာနောဝါတဲ့။ဘာပြောတာတုံးဆိုတော့ဝိတုအာယုံဝิญဉ်သုံးပါးတို့ရင်ပေါင်းစုံခြင်းကြောင့်ဖြစ်ပေါ်လာသောသဘောတရားပဲလို့ဖတ်တာကိုအဲ့တော့ဖတ်တာဆိုတာဘာလဲဝိတုဆိုတဲ့ဟိုအခန်းပြီးတော့အာယုံဆိုတဲ့အတိုက်တဲ့အဲ့ဝိတုကအာယုံငယ်ပြီးတော့ဝิญဉ်ဒီတော့ပေါင်းစုံမှုပဲဖတ်တာဆိုတာဒီလိုမျိုးတိဏ္ဍတင်္ဂတိဖတ်တော့ပေါ့ဝိတုရဲ့အာယုံရဲ့ဝิญဉ်ပေါင်းစုံမှုကိုဖတ်တာလို့ခေါ်တယ်လို့အဲ့ဖတ်တာကိုစင်ကျင်တဲ့ပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာထင်လာတယ်တဲ့ဒါကဥပ္ပတ္ထနာကာရ ဟောပြီးတဲ့အခါကျတော့ဝေဒနာဟူသောအကျိုးတရားကိုဖြစ်ပေါ်စေတတ်သောတရားဟောဝေဒနာဆိုတဲ့ခံစားမှုကိုဖြစ်ပေါ်စေတတ်တဲ့ဒါတရားပဲဖြစ်ပေါ်စေတတ်တဲ့ဝေဒနာဟူသောအကျိုးတရားကိုဖြစ်ပေါ်စေတတ်တဲ့တရားပဲလို့ဒီလိုမျိုးလေးပဲညာထဲမှာရှေ့ရှုပေါ်လာနိုင်တယ်ဒါပြစ်သူပဋ္ဌာန်ပြီးတော့ဗဒ္ဒံအာပါဒဝိအာပါဒကတဝိတိဗဒ္ဌာနာတဲ့ထင်လာတိုင်းသောရှေ့ရှုကြရောက်လာသော အာယုန်ဒီနိ သောအကြောင်းပဲအာယုန်တစ်ခုကြာရောက်လာအဲ့အာယုန်နှီးစွာသောအကြောင်းပဲတဲ့အဲ့ဒါဖန်တာရဲ့လက္ခဏာတတပြစ္စုပ္ပတ္ထံပဋ္ဌံပြန်ပြီးတော့ပြောမယ်ဆိုဖန်တာဒီအာယုန်ကိုတွေ့ထိခြင်းသဘောရှိတယ်နောက်တစ်ခါအာယုန်ဝိညာဉ်ကိုထိခိုက်ပြီးခြင်းတနည်းအားဖြင့်အာယုန်နဲ့ဝိညာဉ်ဝိတုနဲ့အာယုန်ကိုပေါင်းစုံပြီးခြင်းဆိုလုပ်ငန်းကိစ္စရှိတယ်။အော်သူ ပြည့်စုပဒံကဝုတုအာယုံဖတ်တာသုံးခုတို့၏ပေါင်းစုံခြင်းလို့ဒါလိုနားလည်ရမယ်နောက်တစ်ခုကတော့ဝေနာဟုသောအကျိုးတရားကိုဖြစ်ပေါ်စေတတ်တဲ့တရားပဲလို့ဒါလိုလည်းနားလည်ရမယ်ဒါကပြည့်စုပဒံပရဒံကတော့ထင်လာတိုင်းသောအာယုံသည်နှီးစွာသောအကြောင်းပဲတဲ့ဒါဖတ်တာရဲ့လက္ခဏာဓာတပြည့်စုပဒံပရဒံတဲ့အဲတော့ဦးဇင်းတို့ဒီတော့လက္ခဏာဓာတပြည့်စုပဒံပရဒံပိုင်းကဒီဖတ်တာတစ်ခုလောက်ပင်သွားကြရအောင်အချိန်ကလည်းဦးဇင်းတို့ရှေ့ခွဲကနေကိုးခွဲဆိုတော့တနာကြီး တနာရီဆိုတော့တရားအထုတ်ခြင်းနေတယ်လုပ်ငန်းဝင်ပိုင်းနေသွားရအောင်ဆိုတော့ဒီမှာတော့ဒါတော့ပဲနားကြရအောင်ဒါကြောင့်မလို့အလုံးပြန်ခြုံပြောမယ်ဆိုဦးဇင်းတို့လက္ခဏာရတပြည့်စုပတ္တာပိုင်းမှာဦးဇင်းတို့ခန္ဓာ၅ပါးနည်းနဲ့သွားတဲ့အခါမှာခန္ဓာတွေကိုဒါလောကီလောကုတ္တရာနိဗ္ဗာန်မှာလွယ်လို့လောကီလောကုတ္တရာအလုံးကိုခန္ဓာအမိရပေမဲ့အလုံးဒီခန္ဓာအမိရပေမဲ့ဥပါဒဏ်နဲ့ခန္ဓာအမိရတာတော့လောကီပုံသုံးပါး၌ယုံဝင်တဲ့ဥပါဒဏ်တရားတို့အောင်ဖြစ်တဲ့လောကီတရားတွေနေတာလည်းဥပါဒဏ်နဲ့ခန္ဓာအမိရတယ်အဲ့ဒီထဲမှာမှာကုသင်္ခါရခန္ဓာရဲ့ ပထမဆုံးဖြစ်တဲ့တာကိုဦးဇင်းတို့လက္ခဏာရတ္တပြည့်စုံပဒံပရထံအပြင်ဟောခဲ့နာခဲ့ကြတော့ဒီကနေ့စပြီးတော့တို့တကကြီးတကမကြီးတွေကကိုစီကိုစီဒီယုံနာဓမ္မသင်္ခါရလို့ခေါ်တဲ့ခန္ဓာ၅ပါးတို့လက္ခဏာတ္တပြစ္စုပ္ပတံပဋ္ဌာန်ကိုမိမိတို့ရဲ့တမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်နိုင်၍ဝိပဿနာတရားတွေကိုတဆင့်တက်ကပွားများအားထုတ်နိုင်ရင်းကျက်သောဝိပဿနာဉာဏ်တို့၏အဆုံးမှာနိဗ္ဗာန်ကိုကိုယ်စီကိုယ်စီမျက်မှောက်ပြုနိုင်ကြကုန်ရာတည်း pas de, pas de, pas de Bavaria.